သလားသမာပဝင်စားခြင်းတရားနှလုံးသွင်းဆင်ခြင်ခြင်းစသည်ဖြင့်သတင်းသုံးနေပြီးတဲ့နောက်49ရက်လွန်တော့အရင်50မြောက်ဆရာဖြစ်တော်မူတဲ့နေ့မှာစပြီးတော့တွေ့လိုက်အရင်50မြောက်နေ့အဲဒီရင်50မြောက်နေ့မှာဇဘာလာညောင်ပင်

ဟောတဲ့ပုဂ္ဂိုလ်ဒီမင်းအာယုမန္တမဝိတရားကိုသုတမေဝသင်္သာသာလင်အာသာနိတတိဒီနာလေပါလိမ့်မလဲ။ဟာဟောတဲ့တရားကိုဘသူများနားလည်လွယ်ပါလိမ့်မလို့မြတ်စွာဘုရားသင်္ကေတတော်မူတဲ့တရားဥစ္စာပြီးတော့ဟောတဲ့ခါကာလမှာတရားနာပုဂ္ဂိုလ် ထူးခြားတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ကလိုပါတယ်ပထမစပြီးတော့တရားဟောတဲ့အခါတရားနာပုဂ္ဂိုလ်တွေကမထူးခြားလို့ရှိရင်တရားတွေကောင်းကောင်းနားမလည်ဘူးတရားသဘောမပေါက်ဘူးဆိုရင်နောက်ပုဂ္ဂိုလ်တွေကလည်းဒီလိုတရားကိုနာဖို့ရရှင်းသုံးအားထုတ်ဖို့ရစိတ်ဝင်စားခြင်းမရှိကြဘူးသာသနာ့တွေဖွင့်တဲ့အခါကာလမှာလည်းဒီလိုပဲ စာသင်၌စပြီးတော့ခွင့်အဲဒီစာသင်၌ကစာသင်သားတွေကပရိယတိကိုကျေကျေစွာစွာအားထုတ်အဲသူချာချာတမြောက်သွားဖို့အရေးကြီးပါတယ်အထူးအားဖြင့်တော့ခုခေတ်မှာသာမင်းပွဲတွေဆိုတာရှိတယ်အဲသာမင်းပွဲတွေအောင်မွေးအရေးကြီးတယ်သာမင်းပွဲမအောင်လို့ရှိရင်မအားမမထင်ရှားဘူးသာမင်းပွဲတွေအောင်မှဒီစာသင်၌ဟာ

ဘယ်သူဟောရမလဲဘယ်ပုဂ္ဂိုလ်ဟောရမလဲဘယ်ပုဂ္ဂိုလ်ဖြစ်ရင်ဒီတရားလိုလိုကူဦးနဲ့သိနိုင်ပါမလဲလို့ဆင်ခြင်လာဒီကိစ္စအတွက်ပဲဘုန်းကြီးတို့ကမ္မဋ္ဌာန်းနာတွေဖွင့်နေတာလေဒီလိုပဲကမ္မဋ္ဌာန်းနာပထမဦးဆုံးစအထုတဲ့ပုဂ္ဂိုလ်တွေလိုလိုကူဦးနဲ့တရားအထုလို့သူချာချာတွေသိလွယ်ရင်ကောင်းတယ်ဒီလိုမျိုးပဲနဲ့ပထမဆုံးပုဂ္ဂိုလ်တွေကတရားတွေသူချာချာမသိဘူးတိုးတက်မှုမရှိဘူးဆိုရင်နောက်ပုဂ္ဂိုလ်တွေကလည်းအထုကိုရသိတယ် စိတ်ဆန္ဒမဖြစ်တော့မထုံးကားနိုင်ရေးကြီးရတော့အဲဒါကြောင့်မြတ်စွာဘုရားတရားဟောမယ်လို့တော့တရားနာပုဂ္ဂိုလ်ရွေးရတယ်သူသူခြားခြားပုဂ္ဂိုလ်ရွေးရဒီဥစ္စာဘာပေါ်လာကြလဲဆိုတော့အာလာရယသိကြီးပေါ်လာတယ်တရားလုံးဖြစ်စဉ်ကအလာရယသိကြီးမှာညီငယ်ကြီးကယူပြီးတော့ သံသမဘာတရားတွေအထုတ်ခုဒီအလားရရဲ့သိကြီးရဲ့ဂုံသူတွေကိုသိပြီးသားဖြစ်နေတာအဲ့ဒါပေါ်လာအဲဒီအလားရရဲ့သိချာချင်းရင်းညင်းစွာသောကာလပါလုံးသင်ကျဲနေတဲ့ပုဂ္ဂိုလ်ပဲပါဏိတော်ပြတော်မိတာဝီညာရှိပုဂ္ဂိုလ်ပဲညာထက်တဲ့ပုဂ္ဂိုလ်ပဲဒီတရားနာလို့ရှိရင်တော့သူများများသိသွားမှာပဲလို့သင်ញင်ပြီးတော့နေတော့ မြတ်စွာဘုရားကတော့ရိုးရိုးဆင်ញင်နေတာကိုအဲဘေးကနတ်ကတော့ဒီပြီးသားဖြစ်နေတော့အဲဒါဝင်ပြီးတော့ကြောက်တယ်အလားလာရဲ့သိညာချင်းကွယ်လွန်သွားတာခွန်ရရှိပါပြီဗျာလို့ဆောက်တယ်မြတ်စွာဘုရားဆင်ញင်ကြည့်လိုက်တော့ဟုတ်တယ်ဟောတရားပုဂ္ဂိုလ်ရှိမရှိစိတ်ကူးမရောက်သေးဘူးတရားဟောဖို့ရစဉ်းစားတာရှိသေးနတ်ကဝင်ပြီးတော့ကြောက် အဲဒီလိုနတ်ပြည်လေကိုကြီးတဲ့နတ်ပြည်လေရှိတာဘုရားစိတ်ကူးတော့သူသိစိတ်ကူးနေတာကဗဒကပြောတာမဟုတ်စိတ်ကူးနေတာကိုဘုရားဘာစိတ်ကူးနေတယ်ဆိုတာဘုရားနတ်ပြည်ကသူဒီလိုသိနေတဲ့နတ်ပြည်လေရှိသူသာမန်ပုဂ္ဂိုလ်တွေဆိုတော့သူပြောကြရမလို့နေတော့သူတော်ကောင်းတရားကျူးစာအားထုတ်နေတဲ့ပုဂ္ဂိုလ်တွေများသိစင်ကြယ်ဝေးရသိရည်ကြီးတယ်ဘုရားနတ်တရားသိနေတယ်မကောင်းလို့ရှိရင်မကောင်းတာတွေသိနေကောင်းရင်လည်းကောင်းတာတွေသိနေနာရည်ကြီးတယ် လောကောင်းတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေများအများအားစိတ်ဆင်ကြွယ်ဖို့အရေးကြီးအဲဒါမြတ်စွာဘုရားလည်းပဲမြင်တော်မူတဲ့ဟာလာရဲ့သိဝေလုံသားတာပြန်ခုနှစ်ရှိပြီဆိုမြင်တော်မူတဲ့မြတ်စွာဘုရားကြီးယူတော်မူတဲ့မဟာဇာဏီရောအလာရောကာလမောကာလမောကာလမအမျိုးအနွယ်ရှိသောကာလမောကာလမအမျိုးအနွယ်ရှိသောအလာရောအလာရဲ့သိဒီမဟာဇာဏီရော အများကြီးဆုံးရှုံးနေနာသွားလေပြီညို့တော်မူတယ်ဘာလို့လဲဆိုတော့သူကသမာဘ9ပါးရတာသမာဘ9ပါးထဲမှာဒီ၄ပါးကရူပသမာဘရုပ်ရှိတဲ့ဇမဘုံနဲ့ပြည့်နိုင်တယ်ယောဝနာရောအဆုံးရှိတယ် နောက်သုံးပါးကအာယုပသမဘာတိခေါ်တယ်အာသာသနိသာရဏသမဘာဝိညာဉ်သာရဏသမဘာအာဂိဉာရဏသမဘာအဲဒီသမဘာသုံးပါးနဲ့ဆိုင်တဲ့ပုံတွေကရုပ်မရှိဘူးနာတရားကြီးတယ်စိတ်ကြီးတယ်သမာလိုတော့စိတ်တော့ပြောရတယ်စိတ်သိတယ်ရှိတာပေါ့နာတရားကြီးတယ်ရုပ်ထဲကိုမရှိဘူးအဲဒီမှာသွားပြီးတော့ဖြစ်အဲဒီမှာ အာဂိဉာရဏဘုံနဲ့အသက်ကအသက်ကဘယ်လောက်ရှိတော့မလို့ရှိကဘာပေါင်း6000သက်ရှိတယ်အဲဒီစိတ်နာတရားစိတ်စိတ်စိတ်နာတရားကြီးတဲ့ဖြစ်နေတဲ့ဘုံဆိုတော့သူဘယ်သူမှလည်းတော့တရားမဟောနိုင်ဘူးသူကနားလည်းမရှိပဲဟာကိုယ်လည်းမရှိနားလည်းမရှိဟွန်းခုကလားရုပ်တွေလိုက်ပြီးစုံစမ်းစမ်းသနေတယ် သိပ္ပာနည်းနဲ့ဆိုလို့ရှိရင်တော့အဲ့ဒါကြီးကသုံးသပ်စမ်းသပ်လို့မရဘူး။ယုံနဲ့ယုံညောမှာမဟုတ်ဘူးကသူတို့နည်းနဲ့ကစမ်းလို့မရတော့လက်တွေ့မှာဖြစ်တော့ယုံမှာမဟုတ်။အဲတရားကတရားနည်းနဲ့စမ်းသပ်မှတွေ့နိုင်တဲ့ဥစ္စာ။တရားနည်းနဲ့စမ်းသပ်ရင်တော့တရားထုတ်တဲ့ခါကလာမှာဒီလိုသဘောတွေရှိပါတယ်။ဒီလိုသဘောတွေအာယုပဇန်သဘောတွေဆိုဇန်တကယ်ရတာလည်းရှိတယ်ဇန်နဲ့အလားတူတဲ့တရားတွေလည်းရှိတယ်။

အာယုဘဘုံနဲ့ရောက်မြတ်စွာဘုရားလည်းလိုက်ပြီးတရားမောနေ။နောက်သဘာဝ6000ကုံလုံးလို့သုရတဲ့အခါကျတော့လည်းပဲအဲဒီမှာဘုရားပွင့်တာရှိမှာမဟုတ်ဘုရားတရားမရှိဘူးသာသနာ့ဘဖြစ်နေမှာ။သံဃာကလူဖို့ရအကွက်မရှိသေးဘူးတဲ့အဲဒီကနောက်လည်းသူကောင်းကောင်းမွန်မွန်နေလို့ရှိရင်ကုသိုလ်တရားတွေဖြစ်လူဝါနာဘဝရောက်မှာပဲ။အဲ အာယောနိတမသေကာရနဲ့အာတပုအာတပုရိသအဲလူတော်ပုဂ္ဂိုလ်တွေနဲ့ဘေးပဝန်းကျင်တွေအသိမလျော်တဲ့ပုဂ္ဂိုလ်တွေနဲ့ပေါင်းတဲ့ဆက်ဆံခြင်းမကောင်းမှုအကုသိုလ်တွေပွားများသွားလို့ရှိရင်လည်းပဲလေးပါးကြအောင်မဲငရဲလည်းရောက်နိုင်နေတာတိရစ္ဆာန်လည်းဖြစ်ဖြစ်တာလည်းဖြစ်နိုင်နေတာသံဃာမှာအကန့်အသတ်မရှိသူကျင်နေသွားရအောင်ပဲအဲ့ဒါတွေမြင်လို့မြတ်စွာဘုရားကမဟာဇာနီရောအများကြီးဆုံးရှုံးသွားပြီလို့ညင်ညူတော်မူတယ် ဘုရားတရားဟောတာနည်းနဲ့မှကပ်ပြီးတော့သူကသိသွားတာကိုမသိရင်တော့တရားသူရမယ်အခုနေခါလည်းရှိတာပဲဒီလိုဟာတွေတရားအားထုတ်မယ်အားထုတ်မယ်နဲ့အာမထုတ်ရရပဲနဲ့သိသွားလို့ရှိရင်ဒါအများကြီးဆုံးရှုံးတာပဲနောက်တစ်ခါဒီတရားတော်ကနာတွင်ဒီလိုတရားထုတ်ကြခွင့်ရရကြမှာရမှာလို့ဆိုတာလွယ်လာတာမဟုတ်ဘူးနောက်တစ်ခါ ဥဒကရသေးအကြောင်းဆင်းရဲများတယ်အဲဒီမှာလည်းဥဒကရသေးကလည်းညာဥဒပဲကွယ်လွန်သွားတဲ့အကြောင်းနတ်ကလည်းကြောက်ပြန်မြတ်စွာဘုရားဆင်းရဲကြီးတော့လည်းညာဥဒကွယ်လွန်သွားမြတ်စွာဘုရားအဲဒီအရင်90မြောက်မနေ့ဟောမှာလို့ဆိုတာ49ရက်ညာဥကနေပြီးတော့သူကွယ်လွန်သွားတာပေါ့တညာတဲ့ပဲနာရီအားဖြင့်ဆိုရင်24နာရီအဲ12နာရီလောက်ပါမှာပေါ့လို့အဲဒါတော့စောတယ်ဒီစောတယ် သာယမြတ်စွာဘုရားမဟာဇာနိယောဥဒကောရာမဗုဒ္ဓောရာမဗုဒ္ဓောရာမဤသာဖြစ်သောဥဒကောဥဒကရဲ့သိသည်မဟာဇာနိယောအများကြီးဆုံးရှုံးသွားလေ၏ဤသူကလည်းပဲသမဘာရှိပါလုံးရတာနေဝပညာပုံစံအမြင့်ဆုံးပုံရောက်သွားအဲဒီလည်းပဲရုပ်မရှိဘူးရုပ်ကုန်မရှိဘူးမျက်စိမရှိနားမရှိရုပ်ကိုယ်ချင်းမရှိဘူးစိတ်နာစိတ်တည်းတွေနာတရားတွေကြီးတဲ့ရှိ အသက်ကြီးတာကလည်းပဲသဘာဝပေါင်း7ပေါင်းနေတော့အသက်ကလည်းရှိတယ်အဲဒီမြတ်စွာဘုရားဆက်ပြီးတော့တရားမောနိုင်လို့ကြည်တာအဲဒီတရားဟောမယ်လို့ဉာဏ်ရည်တဲ့အချိန်ထိရောက်မသေးသေးလို့ပြင်ပေါ်လေအိရတဲ့လဲနေအောင်တော့ဒိဋ္ဌိတကဒိဋ္ဌိတကကြီးဖြစ်နေအောင်လည်းမြတ်စွာဘုရားတရားဟောရင်သက္ကနာလေးအတွင်းတရားတို့ရနိုင်တယ်အဲဒါမရပဲနဲ့ညာဦးနဲ့မနဲ့သန္တနာရီလောက် အသေးစောလို့လွဲသွားတဲ့အတွက်ကြားရင်ရလိုက်တဲ့မက်ဖို့တရားတို့တွေမရဘဲနဲ့ဖြစ်သွားတယ်တဲ့အများကြီးဆုံးရှုံးသွားပြီတဲ့ကဘာပေါင်း7400လောက်လက်တန်းကုန်လို့သေတဲ့အခါလူရင်နာပြေပြန်ရောက်လာတော့လေအဲဒီမှာဘုရားပွင့်တာမရှိဘူးဘုရားတရားသူမကြားနာနိုင်ဘူးကောင်းကောင်းမွန်နေရင်လည်းကုသိုလ်ကောင်းမှုတွေပွားပြီးတော့လူဘဝနာဘဝကောင်းမြတ်သောဘဝတွေရောက်မှာပဲ အကုသိုလ်တွေပွားလို့ရှိရင်ဘယ်လေးပါးလဲသူလည်းကြနိုင်နေတာပဲဆင်းရဲအကန့်အသတ်မရှိဘူးတဲ့အများကြီးဆုံးရှုံးသွားပြီလည်းမြတ်စွာဘုရားညင်းရတယ်အဲဒီကနောက်တော့မှဆင်းရဲပြန်တော့သင်ဇဝတိငါးဦးမြတ်စွာဘုရားညံတော်တဲ့ပေါ်လာသင်ဇဝတိငါးဦးဟာတဲ့ဒုက္ခရပြည့်ရခြင်းဖြင့်တော့သူတို့ဝေယဝိဇ္ဇာတွေလည်းပြုတယ်သူတို့လည်းပဲ ပညာရှိတွေပါတကယ်ပညာရှိတွေဘုရားလုံးတော့ဘွားစဉ်ကတည်းကနမိတ်ဖတ်တဲ့ပညာရှိတွေပဲပါတယ်နမိတ်ဖတ်တဲ့ပုဂ္ဂိုလ်တွေရဲ့သားတွေတို့သူတို့ကလည်းဆိုတယ်တူကတော့နမိတ်ဖတ်စဉ်ကတည်းကပါတယ်သင်္ကုန်းနေမြတ်ဆိုတာနမိတ်ဖတ်စဉ်ကတည်းကသူကပုံနာတော့ပရောဟိတ်ပုံနေတော်ဘောလေမင်းစီကအဲ့ဒီတွေကသူကပါပညာရှိတွေပါပဲ ဘုရားလောက်ပွားစဉ်ရတဲ့ကလူလောကနေဆက်ကြမယ်ပြင်မယ်သောတော်လို့ရှိရင်ပြင်ဘုရားရှိနိုင်မယ်လို့အဲဒီဟောတဲ့ပုဂ္ဂိုလ်တွေမှာပါဝင်ပုဂ္ဂိုလ်ကြီးညာရှိတွေပါအဲဒီတော့အဲဒီသွေးငါးခုကိုဘုရားဟောမယ်လို့သင်ញင်ပြီးတဲ့ခါကလားဒီသွေးကြီးတွေဘယ်နေပါလိမ့်မလို့ဒိဗ္ဗစက်ခုဉာဏ်တော်ဖြင့်ကြည့်လိုက်တဲ့အခါမှာမာရဏီဒီမိဂရာဝန်တော် နေကြတာကိုသက်သာဗျာမြင်နေဒီပါစကုဘိညာဉ်နဲ့ဆိုတော့ဘုရားတော်လွယ်တာပေါ့လေဘိညာဉ်မရှိတဲ့ပုဂ္ဂိုလ်ဆိုရင်လိုက်ပြီးတော့တည်နေမေးနေအောင်လေအခုတော့ကြည့်လိုက်တော့သူစမြင်နေဟောမှာအဲဒီမှာဒီတော့သက်သာဗျာအဲ့ဒီမှာတရားဟောဖို့ရကြွအချို့တချို့ဒါကဒီကတွေကတော့ တရားဟောတာနိကမှာကြွသွားတဲ့အမြင်မျိုးအဲဒီလိုတော့ပြထားပါလားကြီးကြီးချင်းကြွတာနဲ့တူပါရဲ့ပြရတာတော့ဝေးတာလည်းမိုင်140လောက်ဝေးဟောဒီဘုရားပွင့်တော်မူရာဌာနဘုရားကရာကနေပြီးတော့အခုယထာလအတိုင်းအဆောင်တော်မှာ140ကျော်တော့ဝေးတယ်အကောက်ကွေဆိုရင်ဘယ်လောက်ဝေးမှမသိဘူးအဲဒါ လမ်းမှာလည်းဥပက္ခကြီးနဲ့လည်းတွေ့ပြီးတော့သွားတယ်အကျိုးချုပ်သောမြတ်စွာဘုရားများတော့တရားဟောတဲ့အခါတကူနဲ့ကောင်းဝင်ကကြွပြီးတော့ဟောတယ်ချက်ချင်းမရောက်အောင်သွားတယ်အခုတော့မြေပြင်ကပဲကြွတယ်တဲ့ဘာကြောင့်လဲဆိုတော့လမ်းမှာဥပက္ခကြီးနဲ့လည်းသူ့ကိုရှိလို့ဆိုရယ်နော်နှုတ်ပုပ္ပင်က သာရိကံသရမနောဝိနည်းပါဠိတော်ကအနုဘဝေနာအစဉ်တိုင်းသာရိကံလှိလိခြင်းဖြင့်သရမနောပြီးပြီးရှိတော်အစဉ်တိုင်းလှိလိကြွသွားတယ်လို့ဆိုရတယ်အစဉ်တိုင်းလှိလိကြွသွားတော့ဘောရီဘောရီပင်ရှိရာဌာနကနေပြီးကြွသွား နေရာမျိုးနဲ့ကြားထဲမှာဥပကဆိုတဲ့တက်ကရွန်ကြီးတွေ့တက်ကရွန်ဆိုတာဟိုးမိုးခံနဲ့ကျင့်နေတဲ့ပုဂ္ဂိုလ်အဝတ်အသားတွေပယ်ပြီးကျင့်တဲ့ပုဂ္ဂိုလ်အခုလည်းရှိပါတယ်အမြဲမှာဝုံမိုးခံနဲ့ကျင့်တာကိုသူတို့အတွက်တော့ကျင့်ကောင်းမှာဘာမှသိမ့်ပိုက်ခြင်းမရှိတော့ဘူး။သာယာခြင်းတွေ့တာခြင်းမရှိတော့ဘူးဆိုပြီးတော့အဝိပါဒမှမဟုတ်ဘဲနဲ့သွန့်ပြီးတော့ဒီလိုကျင့်ကြတယ်။ လူနည်းနဲ့သူတော့လည်းသူကသူတို့တော့ကောင်းတယ်လို့သင်ပြီးတော့ကျင့်ကြတာပါပဲလောကအများပညာရှိတွေအနေနဲ့ကြည့်ရင်တော့อืมသိမလျော်ဘူးနဲ့တူပါတယ်နော်ဆက်စွာဆရာကတော့အဲ့ဒီတစ်ပါးတွေကိုအရင်ကျင့်တယ်လို့ဆိုတယ်အာတကိနဲ့မထကျင့်နေတဲ့ကိုကိုပင်မောင်းကျင့်တယ်ကျင့်တယ်ကိုပင်မရင်ဘာမှအကျိုးမရှိဘူးလို့ဟောတာအဲဒီ ဥပဒဆိုတဲ့ကရုဏကြီးကနားမှာတွေ့တော့မြတ်စွာဘုရားကခရာရပြီကိုကြွလာတယ်သူကခရာကြီးကနေပြီးဘောဓိပင်ကြီးကိုသွားတယ်ရှင်ဆိုင်တွေ့ကြတွေ့တော့ဥဒ္ဒါကြီးကကြည့်လိုက်တဲ့အခါမှာမြတ်စွာဘုရားဘုရားပြည့်ပြီးဘလားသမဘာတင်နဲ့949ရက်သတင်းသုံးပြီးကြွလာတယ်ဆိုတော့အတွင်းတက်ကစိတ်တဏ္ဍာနေရာလည်းအမှန်ကြီးလင်းပြီးတော့နေတော့ အပြင်ကရုပ်တွေကလည်းပဲအမှန်တရားကြီးကြီးလင်းလင်းကြီးညိုပွဲတွေအမှန်ဖြစ်အမှန်တရားကြီးနေနေတယ်ဣန္ဒြေတွေအမှန်ကြီးနေဣန္ဒြေဆိုတော့သက်ခုံတွေသောတိန်တွေကာနေတွေဇီဝိန်တွေကာယိန်တွေမနိန်တွေဣန္ဒြေ6ပါးကြီးနေနေဒီမှာမြင်နိုင်တာကတော့သက်ခုံတွေလောက်မြင်နိုင်မှာပါပဲကျုပ်ရှင်းတဲ့ဆက်တဲ့သက်ခုံတွေလောက်မြင်နိုင် အဲ့ဒါအဲ့ဒါကြည်လင်တဲ့ဖြင့်သာမန်ဆင်ခြင်ကြည်လင်လင်ကြီးညိုပွဲကိုတွေ့ရတဲ့ဒိဋ္ဌိဟာတွေလည်းပဲကြည်လင်တယ်ဆိုတာသိရမယ်အဲ့ဒီအိမ်တွေကြည်လင်ပြီးတော့နေတာနဲ့သူစိတ်ထဲနဲ့နည်းနည်းကြည်ညိုတဲ့စိတ်နဲ့သိရလက္ခဏာကြီးပါတယ်ဒါကြောင့်သူကမေးသူကကြီးကငါရှင်သင်ဟာ ဘယ်သူကိုအကြောင်းပြုပြီးတော့ရဟန်းပြုပါတယ်လဲဘယ်သူတရားကိုနှိမ့်သက်ပါတယ်လဲသင်စရာဘယ်သူပါလဲအဲဒီလိုမေးတာမေးတော့မြတ်စွာဘုရားအလုံးစုံသောတရားတွေငါကိုယ်တိုင်သိနေတာပဲအလုံးစုံသောတရားတွေငါကိုယ်တိုင်သိပြီးတော့နေတော့ ဒီသူဟာဆရာပဲတော့ညွှန်ကြတာမရှိဘူးဆရာမရှိဘူးဆိုတာကသက်သာဆရာပြောကြားပါတယ်အဲ့ဒီမှာသဗ္ဗပိတုသဗ္ဗဝိတုဟမသမိစတွေနဲ့ဟောတဲ့ဒေသနာတွေတရားရမယ်ပုဂ္ဂိုလ်ဆိုရင်တရားရဖို့ရတယ်ထဲမှာအများကြီးပါဝင်ပါတယ်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် အဲဉာဏ်ဉာဏ်နဲ့အဝိဓိတင်ယူပုဂ္ဂိုလ်အနေနဲ့ကျွတ်မှပုဂ္ဂိုလ်ဆိုတော့ရှိရင်ကျွတ်စရာတွေသိစရာတွေတရားတွေတရားမှာပါတယ်ဒါပေမဲ့ဥက္ကာကြီးကတော့အဲဒီလိုကျွတ်မှပုဂ္ဂိုလ်မဟုတ်သေးလို့ပေါ့နောက်ပိုင်းကျတော့ရှိရင်နောက်တော်တော်လေးကြာတဲ့ခါကျတော့မြတ်စွာဘုရားကလာပြီးတော့ယဟန်ပြုလို့အနာဂါတော့ဖြစ်ပါတယ်အဲဒီချိန်ကတော့သူကျွတ်ရှင်လာနေလို့ပြီးတော့လည်းသူကတရားဥနာမဲ့ပုဂ္ဂိုလ်မဟုတ်လို့မြတ်စွာဘုရားလည်းတရားအနေနဲ့ဟောတာမဟုတ်ဘူးမိဘဖြေတဲ့အနေနဲ့ဖြေတာဆိုတော့သူမှဘာမှတော့မဖြစ်ဘူး နေတော့အလုံးစုံသောတရားတွေသိရဆရာမရှိဘူးကိုယ့်ဟာကိုယ်ပဲသိတယ်ဆိုတော့ဘယ်ကြွမလို့တော့မေးကြတော့ဘာသာနဲ့ဒီကြွမလို့ဘာလို့ကိုကြွတယ်လဲဆိုတော့ရှိရင်ဓမ္မစက်ကပိုးတည်တုံတရားစက်ကိုလီးစေခြင်းဟာ ကြွမယ်တရားဆက်စပြီးတော့လှဲ့မလို့တရားရည်ဥတော်ဆက်ကိုစပြီးတော့လှဲ့မယ်ဟွန်းတရားဟောဖို့ပါပဲနာဘုရင်နဲ့ပရိယအားဖြင့်ဖွဲ့နှွဲ့ပြီးတော့ပြောတဲ့စကားတွေပေါ်တဲ့တရားဆက်ကိုလှဲ့တယ်ဆိုတာတရားဟုဟောဖို့ရတရားဟုဟောဖို့ရကြွမယ်ကိစ္စမေကာပိဏပူရာ ဓမ္မစက္ကံဘုဒ္ဓေတံလိသမေတ္တာပြိရာကုဏဓမ္မစက္ကံတရားစက္ကိုဘုဒ္ဓေတံလိသိစေခြင်းဟာလှည့်ခြင်းဟာကာပိနာပူရာကာပိတိုင်းဗာရာဏသင်မြို့သို့သစ္စာမီသွားတယ်အန္တိဘုဒ္ဓတမေလောကတမေအာဟင်သမတတုလူတို့အန္တိဘုဒ္ဓတမေအကန့်တပွဲဖြစ်နေသောလောကကြီးရဲ့နိုင် သစ္စာလေးပါးတရားမှန်တိုင်းမသိတော့အသိဉာဏ်ကျင်းနေလို့ဉာဏ်မျက်စိမရှိတဲ့သတ္တဝါတွေအကားနဲ့တူတယ်မျက်စိမရှိတဲ့ပုဂ္ဂိုလ်ဟာအသိဉာဏ်ယုံတွေကိုမမြင်နိုင်တယ်လို့ပဲသစ္စာလေးပါးတရားတွေကိုမသိနိုင်ပဲဖြစ်မိမိတို့သာနာဘုရားသာနာမှာရှိတဲ့ယုံနာတရားတွေနေသာဒုက္ခအနတ္တတရားတွေ ခဏမစဲဖြစ်ပြနေတဲ့တရားတွေဒါတွေဆင်းရဲမှမသိဒုက္ခသစ္စာဒုက္ခဆင်းရဲမှမသိအဲဒီဆင်းရဲတွေဘာကြောင့်ဖြစ်နေလဲဆိုတာလည်းမသိအဲဒီဆင်းရဲတွေငြိမ်းတဲ့နိဗ္ဗာန်ဆိုတာလည်းမသိအဲဒီဆင်းရဲတွေငြိမ်းအောင်ဘယ်လိုကျင့်ရမလဲဘယ်တရားတွေပွားများရမလဲဆိုတာလည်းမသိအဲဒီတော့မသိတဲ့လောကကြီးထဲမှာအန္ဒီဘုဒ္ဓသမေကံတကွယ်ဖြစ်နေတော့လောကမြေလောက၌အဟံငါသည်မတတုံတုပဲ သေခြင်းကင်းသောတရားစီကြီးကိုအာရင်သံဒီခပေအာဒီခမယ်တော့ရည်ရွယ်ပြီးတော့သွားတယ်လို့ပြကြပါအမြိုက်တရားသေခြင်းကင်းတဲ့တရားအဲဒီတရားကိုလည်းစီကြီးစီကြီးနဲ့တင်စားပြီးတော့တရားလင်္ကာသဘောဖွင့်နေပြီးတော့ကိုမြောက်အောင်တော့ဖွင့်နေပြထားတဲ့သာသာပါပဲ အမြိုက်တရားစီကြီးကိုပြီးမလို့အဲဒီနဲ့တရားစီကြီးကိုကြားပြီးတော့သတ္တဝါတွေကပညာမျက်စိပွင့်လင်းပြီးတော့ပြီးတဲ့နဲ့ပြည့်တဲ့တရားတွေပြီးမယ်အဲဒီလိုပြီးအောင်လို့တရားစီကြီးပြီးဖို့တရားဟောဖို့ကြွားသွားတယ်ဆိုတာကိုပြောပါတယ်ဆက်စွာပြရတာအခြေအနေအချင်းပြောတာမဟုတ် သူ့လည်းဘာမှတရားလို့တော့မဖြစ်ဘူး။ဒီကအနန္တဇိနဆိုတဲ့အမည်များလည်းခံလိုက်ပါသေးသလားလို့မေးသူတို့အဲဒီဝမောပဲကျင်းတဲ့ဂိုင်းကသူကနောက်ဆုံးအောင်မြင်လို့ရှိရင်သူကအနန္တဇိနအားလုံးကိုအောင်မြင်တယ်လို့ဇိနဆိုတဲ့ဘွဲ့ကိုသူကခံတယ် ဇီနာကနေပြီးဇီနာကနေပြီးတော့အခုတော့ဂျိန်းလို့ခေါ်တယ်ဟိုမှာအိန္ဒိယမှာရှိတယ်ဂျိန်းဂျိန်းဘာသာဝင်မြတ်စွာဘုရားလက်ထက်ကတော့မဟာဝီရဆိုတဲ့ဆရာကြီးကသူကဟောပြောတာနိဂန္ဓနာတဗုဒ္ဓလို့လည်းခေါ်တယ်အဲဒီဆရာကြီးကနေပြီးဟောပြောတယ်အဲဒါသူတို့မှာအနာလေးမြတ်ပြီးတဲ့အမည်ပဲဇီနာဆိုတာအဲဒီအနာလေးဇီနာဆိုတဲ့မြင်ရတဲ့ခန္ဓာိပါဒလားဆိုတဲ့ဆရာကြီးက သီတာမေပါဝကဓမ္မတသမဟံဥပကဇိနောဥပကဥပကမယံငါသည်ပါဝကဓမ္မအကုသိုလ်တရားပုဒ်များတော်ကိုသီတာအောင်နိုင်အကုန်တသမထိုသောအကုသိုလ်ဥဒညာတော်အောင်နိုင်နေသောအကြောင်းအာငါသည်ဇိနောဇိနာဟု၍ဇိနာမည်လေသည်ဇိနာအမည်ရလိုက်ပါတယ် အလုံးစုံသောအကုသိုလ်တရားတွေနိုင်နေပြီတဲ့ဓဝါ6ပါးကဖြစ်မဲ့ကိလေသာတွေသူတို့များအကုန်လုံးပယ်ပြီးသားနိုင်ပြီးသားဖြစ်နေပြီအောင်ပြီးသားဖြစ်နေပြီဘယ်လိုကောင်းတဲ့အာယုန်တွေနဲ့တွေ့တွေ့ဘယ်လိုဆိုးတဲ့အာယုန်တွေနဲ့တွေ့တွေ့အောက်ပြန်ညွှန်မရှိဘူးလောဘဒေါသမောဟကိလေသာတွေဘာကိလေသာမှမဖြစ်နိုင်တော့ကိလေသာတွေအကုန်လုံးအောင်နိုင်နေပြီအဲဒါကြောင့် ဇိနာမိပါတယ်မာရိတာဝေဇိနာဝန္တိေပတ္တအာသောဆရာရေခြင်းပုဂ္ဂိုလ်တို့သည်အာသောဆရာအာသောတရားတွေကုံရာတခုသောပတ္တရောက်ကြလေကုန်၏မာရိတာငါရဲ့သဘောရှိကုန်သောတေထိုပုဂ္ဂိုလ်တို့သည်ဇိနာဇိနာမြင်ကြကုန်၏အာသောတရားကုံရာတခုရောက်တဲ့ပုဂ္ဂိုလ်တွေကဒါရီဇိနာခေါ်တာပဲ အဲသူတို့ကတော့ဒီလိုရတော့မဟုတ်ပါဘူးသူတို့နည်းနဲ့သူတို့တော့လည်းသူတို့လည်းကိလေသာတွေနည်းနိုင်တယ်လို့အောင်းမိရင်လည်းအောင်းမိမှယူဆရင်လည်းယူဆပါလိမ့်မယ်အဲမြတ်စွာဘုရားဒေသနာဆင်မာလာတဲ့အရိယာမေ၄ပါးနဲ့အရဟတမေအရဟတကိုရောက်ပြီးတော့ကိလေသာကင်းတဲ့နည်းအမြင့်ပြတ်ကင်းတဲ့နည်းတွေတော့မဟုတ်ဘူးသူတို့ကအဲဒါကြောင့်မြတ်စွာဘုရားကဒီမှာ အာသောတရား၄ပါးကိုယ်ရဖြစ်တဲ့အရဟတကိုရောက်တဲ့ပုဂ္ဂိုလ်တွေကများသီနာမြည်တယ်ငါလည်းပဲအရဟတကိုရောက်ပြီးတော့ကိလေသာတွေအကုန်လုံးအောင်းနိုင်နေပြီပယ်လိုက်ပြီကျင်းနေပြီဒါကြောင့်မို့သီနာမြည်တယ်သီနာဆိုတာအောင်းတယ်လို့အဓိပ္ပာယ်ပြီးပါတယ်အဲဒါပြောတဲ့အခါကလာမှာဥပဒ္ဒရာကြီးကဆိုတာသဘောကျဟူပေးရပေါက်သောအာဟုသောငါရှင်ဟူပေးရပြီးဟုတ်တော်လီဟုတ်ရ၏ဟုတ်မယ်ဆိုရင်လည်းဟုတ်တော့ပါရဲ့ဆိုပြီးတော့ ကောင်းလင်းရသတ်ပြီးတော့လမ်းလည်းပဲဆယ်ပေးသွားသေးတယ်နှုံးဝင်ရင်သူများတွေလမ်းပဲမပေးဘူးသူတို့ကသူတို့ကျင်တယ်သူတို့အမြတ်ဆုံးတော့အောင်းဝင်တာသူများကိုယူစီပေးရမယ်ဆိုတာမရှိဘူးသူကအခုတော့ညစာစရာပြောပုံဟောပုံနဲ့အမြင်အားဖြင့်ဒီမျိုးဝေရာတွေတွေ့တာနဲ့သူယူစီတော့အားဖြင့်ဘောင်းလင်းညာညွတ်ပြီးတော့ဘောင်းလင်းညာစပြီးတော့လမ်းများလည်းဖယ်ပေးပြီးတော့

မြတ်စွာဘုရားကြွတာတရားဟောဖို့ကြွခြေတော်ကဘုကာလာတော့ယထာလည်းရှိတာမဟုတ်မောရကားလည်းရှိတာမဟုတ်မြင်ထားတော့လဲတော့တော့ရှိပါရဲ့အဲ့ဒါတွေလည်းပဲမြတ်စွာဘုရားအဲ့ဒါတွေနဲ့ကြွတာလည်းမဟုတ်ဘူးတကူနဲ့လည်းကြွဖို့မပေါ်ပါဘူးဒီမှာတကူနဲ့ကြွတဲ့အဓိပ္ပာယ်လည်းဒီမှာမကြည့်ဘူးသူကဒီတိုင်းရိုးရိုးကြွသွားတဲ့လက္ခဏာရှိပါတယ်အဲဒီတော့တပါးတဲ့မြတ်စွာဘုရား မိုင်140ကျော်ခရီးကိုတရားဟောဖို့ကြွားပြီးတော့သွားနေတယ်ဒီလိုဆရာစဉ်းစားကြည့်သိကြည့်ညိုကြကောင်းတယ်အခုကာလဆိုလို့ရှိရင်မိုင်140ကျော်ကတရားဟောဖို့ပြင်လို့ရှိရင်တရားဟောသွားနိုင်တဲ့ပုဂ္ဂိုလ်ဒီတိုင်းခြေချင်းသွားရမယ်ဆိုရင်သွားနိုင်တဲ့ပုဂ္ဂိုလ်တော့ရှားလိမ့်မယ်သွားနိုင်မယ်လို့လည်းယထာနဲ့ကားနဲ့ဉာဏ်ညာနဲ့သင်္ဘောနဲ့ဒီလိုသွားရတာကတော့သိဖို့မလေးဘူးပေါ့ဒါလိုလည်းကူပဲ နေတဲ့လမ်းလျှောက်ပြီးတော့ဒါမိုင်းတရားကျော်လမ်းလျှောက်ပြီးတရားဟောသွားရမယ်ဆိုရင်သွားနေတဲ့ပုဂ္ဂိုလ်ကတော့ကြားပါလိမ့်မယ်မြတ်စွာဘုရားဘယ်သူမှမပြင်းရဘူးအာလုံကတ္တဝါတွေသနာတော်မူတဲ့ကရုဏာနဲ့ဒီသွေးငါဘူးအမှုထပြီးတော့တရားဟောဖို့ရမြတ်စွာဘုရားကြွတော်မူရဲ့အဲဒီကြွလို့ရှိရင်သွေးငါဘူးအမှုထပြီးတော့နတ်တွေပြမာတွေ မရင်မတွက်နိုင်အောင်အများကြီးပါပဲအဲ့ဒါတွေစပြီးတော့ဟောရမှာကိုအဲ့ဒီတရားနာပြီးတော့တရားတို့ကိုရမယ်နတ်တွေဇမားတွေအများကြီးရှိပါတယ်ဒါတော့အဲ့ဒီကစပြီးတော့နောက်သာသနာလုံးယခုအထိယခုကနေပြီးတော့နောက်လည်းသာသနာမကွယ်မီအတွင်းပေါ်အဲ့ဒီအတွင်းမှာတရားတရားတို့တွေရတဲ့ရလိုက်တဲ့ပုဂ္ဂိုလ်တွေတရားတို့တွေရဖို့ရတယ် ရည်ရွယ်ပြီးတော့တနာသောအာရုံမြတ်စွာဘုရားမိုင်140ကျော်ခီးကိုတပါးရီတရားဟောဝရာကျွနေတော်မူသည်တဲ့အဲဒါကအဲဒါသပိတ်နဲ့လင်္ကာ30နဲ့อืมလင်္ကာဤရတိမထသင်္ကာကြီးတော့သပိတ်နဲ့မြတ်စွာဘုရားကျွနေလို့ အဲစိတ်ထဲမှာအာယုံပြုပြီးတော့ညီညွတ်ရရမယ်။ဒါဆိုလေးလည်းဆိုမှစိတ်နဲ့စိတ်နဲ့အာရုံပြုနိုင်အောင်လို့မြတ်စွာဘုရားသည်တရားဥဟောတော်မူယံဘောရိမာနိုင်မှာဗာရဏသီတော် မိုင်140ကျော်ဝေတော်ခရီးကိုတပါရီကြွသွားတော်မူလေသည်သို့သောတရားဟောရန်ကြွသွားတော်မူသောမြတ်စွာဘုရားကိုတရားရတော်တို့သည်ရိုသေမြန် မင်္ဂလာအောင်ဆိုတာကို6မိုင်လောက်ရှိပါတယ်မြို့အနေထားကရှိကအတိုင်းဟုတ်ခြင်းပါလေအောင်မယ်ရှိကမြို့တော့မင်္ဂလာဝင်နီးနီးလည်းဖြစ်ခြင်းဖြစ်ပါလိမ့်မယ်အခုတော့6မိုင်လောက်ရှိပါတယ်အာရန်စီကနေပြီးမင်္ဂလာကိုကြွတဲ့အခါသစ္စာကြီး၅ခုကသောသောကရတဲ့သူခလန်းလန်းကမြင်ရမြင်လာကြတော့အချင်းချင်း တတိကကိုပြီးကြတယ်ငါရှင်တို့ညာဂေါရမဟိုမှာဆရာကြီးလာပြီညာဂေါရမဆရာကြီးဆရာကြီးဆိုရင်လည်းအသက်ကတော့သူတို့ကကြီးပါတယ်ဘာလဲလို့တော့ဆိုတော့ရှင်ကုန်းနေညဆိုတာညဇာတရားဖွာတော်မူတဲ့သူကလက္ခဏာတွေဖတ်ပြီးဟောတဲ့ မင်းဆရာတဲ့အပါဝင်ဆိုတော့သူတော်တော်ကြီးနေလို့ပေါ့သူငယ်ငယ်မဟုတ်ပဲသူတော်တော်ကြီးကြီးပဲဖြစ်နေမယ်အသက်20တဲ့မငယ်ဘူးသက်တဲ့ကြီးဘူးလားရှိပါလိမ့်ဒါတော့အစွာဆရာတဲ့အနည်းဆုံးအသက်20တော့သူကြီးနေမှာလက်30လဲဖြစ်ချင်းလည်းဖြစ်နေမယ်လို့ဒီရင်ပုဂ္ဂိုလ်တွေကလည်းဘရောဤဘုံသားတွေရဲ့သားတွေဆိုတော့အဲဒီတုန်းကလည်းသူတို့ကလည်းတော်တော်ကြီးကြီးတွေဖြစ်နေမှာပါပဲသူကသူ့ဖေတွေကမှားထားတယ်လို့သူတို့ကအကျွေးကြီးတယ် အဲဒီတရားလောင်းတော့ဒီနေ့ကြလို့ချင်းတောထွက်ဘုရားကြီးနေမယ်အဲဒီခါကြလို့ချင်းအဲဒီနဲ့ဆိုဘုရားထံသင်္ကပြီးတော့တရားများနာကျင့်သုံးကြဖို့ဆိုပြီးမှာထားရတယ်လို့ဆိုတယ်ပြီးတော့အကြီးကြီးတွေပါသူတို့ကငယ်တယ်မဟုတ်ပါဘူးအခုတင်စွဲကြီးတွေတရားဟောပုံတွေယုတ်ကားတွေဆိုရေးထားကြတယ်ယုတ်ကားတွေကသဘာဝကြပါတယ်ကိုလိုကြီးတွေခါကြီးကြီးပါပဲဆိုရေးတယ်သဘာဝကြယုတ်ကားတွေကတော့လည်း အငယ်လေးတွေရေးတာအငယ်လေးတွေရေးတာတော့သဘာဝမကြောက်နုနုလေးတွေဖြစ်နေသွားကြည့်အကြီးတွေပဲတရားမှာအဲဒါတော့သူတို့ကအတိုင်းမင်းနဲ့အရှင်ဂေါရမဉာဏ်ဂေါရမလာပြီတဲ့ဉာဏ်ဂေါရမဒုက္ခရစရိယာခြင်းကထွက်တယ်ပဓာနာဝိပ္ပံတော် တရားထုတ်တဲ့အလုပ်ကဆွတ်တဲ့ကမ္မထမ်းကမ္မထမ်းလူတွေဖြစ်နေတယ်ပေါ့ဟိုရဟန်းများတော့ဝိပန္ဒဆိုလို့ရှိရင်ဖြင့်ဉာဏ်ဘောကဆွတ်တဲ့ပုဂ္ဂိုလ်သူလောကလဲကြတဲ့ပုဂ္ဂိုလ်အဲဗราဏဝိပန္ဒဆိုတာဗราဏတရားလုံးတရားလုံးကနေပြီးတော့လဲကြလာတရားမထုတ်တဲ့ပဲရောက်သမထလူတွေဖြစ်နေတယ်ဘာဟုံဒီကော ပစ္စည်းများအောင်ဘုံကြီးအောင်လည်းသူကျင့်နေတယ်အာဝတ္တဘာဝလာယပစ္စည်းများကိုရာအတွက်သူပြန်ပြီးတော့လဲကြနေတာအစားတော်ကအစားတော်မှညာညာမစားပဲနဲ့ဒီနေ့ကိုပဲပြုတ်ရေးလက်တကောလောက်နဲ့ညှရပြီးတော့နေတာအဲဒီလိုအလိုနည်းပြီးတော့ပစ္စည်းတွေကိုမသုံးဆောင်ပဲနေရတဲ့က

ဟာရမရှိပဲနဲ့အမှန်တန်ပင်ပန်းကိုယ်တွေပါတွေအမှန်တန်ပင်ပန်းပြီးတော့အမှန်တန်အားနဲ့နေတဲ့အခါမှာဇာရအောင်မကျင်နိုင်ဘူးအဲအောလာရိကအာဟာရကျမ်းသားနဲ့သူများတို့စားစားစားတော့နေကြဖြစ်တဲ့သုံးခဲဝဲဘောဇင်တွေဒီဝဲပြီးတော့မှအဲရုပ်တွေအများပြည့်တဲ့ခါကျမှတရားအားထုတ်နိုင်မှာပဲလို့လုံးသွင်းပြီးတော့ သွန်းတွေကိုပြန်ပြီးတော့ခုံးဝေးတာကိုနည်းနည်းနည်းနည်းကစခုံးဝေးမှာပါပဲအဲ့ဒါမြင်ရတော့သူကအဲ့ဒီကတည်းကစိတ်ပြက်လာတယ်တို့เสียနေရာမကြဘူးတဲ့အသာမစားပဲနဲ့ရှင်းတာတော့မှတရားသူမရအသာမစားတဲ့မရဏအလုတရားလုကနေပြီးဘူးထွက်ပြီတဲ့သူစာရီပြန်စားပြီဖောက်ပြန်သွားပြီသူတော့တရားသူရမှာမဟုတ်တော့ဘူးသူအားကိုးနေတော့မဖြစ်ဘူးဆိုပြီးတော့ အဲဒီကနေဒီသူကထွက်လာကြတာသူတွေငါ့ဘုရားအစတုန်းကတော့ဒီနေ့ဘုရားရှင်တို့ဒီဒီနေ့ဘုရားရှင်တို့နဲ့တရားသူရတို့တရားသူဟောဟောနုံနုံနဲ့သူစောင့်နေတယ်အာကိုညာကိုညှို့မယ်တယ်ပြုနေနောက်အဲဒီကစိတ်ပြက်ပြီးထွက်လာတာအောင်သူကပြောအခုပြောတယ်အဲမြတ်စွာဘုရားတရားဟောကြွလာတဲ့အခါကျသူတို့ကသောသောကအချင်းချင်းတိုင်းနေကြညာဂေါရမတရားလောကထွက်ပြီးတော့ စည်းစည်းများအောင်ကျင့်နေတာပဲဘုန်းကြီးအောင်ကျင့်နေတာပဲသူတကြိုသေးပေးဖို့ရမလိုပါဘူးတဲ့ခီးဦးမကြိုကြဆိုနဲ့ရှင်မခိုးကြဆိုနဲ့အဲသူကအမျိုးမြတ်တယ်တဲ့ဒါကြောင့်နေရာတော့ထားရဒီထိုင်ရင်လည်းထိုင်ပေါ့နေရာတော့ထားရတယ်ဆိုပြီးတော့သတိကဝလောက်ကြတဲ့ ဒါပေမဲ့လို့မြတ်စွာဘုရားကအနိဗ္ဗာန်ရောက်လာတဲ့ခါကျတော့သူတို့ဂရိကဝတ်တယ်မတည်နိုင်တော့ဘူးတဲ့မြတ်စွာဘုရားရဲ့အရှင်ဝါနဲ့သူကယူတယ်မှုကတော့ရှိနေလေတော့အရှင်ဝါနဲ့သူတို့ဂရိကဝတ်တွေပြည့်ကုန်တယ်တဲ့ဒီမှာဆွဲပြီးတော့ခီးဦးကြိုကြတာသူကသင်္ကန်းသပိတ်တွေယူသူကနေရာခင်းတော့သူကခြေသေးရေတဲ့သူကခြေသေးဝရခုံးသူကခြေဝဦးကြတော့ပါတော့တဲ့စိတ်ငါးဦးတော့အပြီးပြီး ဒီဥကျိုးဆိုပြီးဝကျိုးနဲ့ပြုကြတယ်ပြုပြီးတော့မြတ်စွာဘုရားလည်းသူတို့ထားတဲ့နေရာမှာသင်လျောက်ပါစွာထားရင်ထားတဲ့နေရာဆိုတော့လည်းသူတို့ခင်းကျင်ထားတဲ့နေရာသုံးသိုံနေမနေရာနေမှာပါပဲဒီအခင်းဖြစ်ခြင်းလည်းဖြစ်မှာပဲသူကအဲဒီဆိုင်၅ဦးကလည်းအနီးပါးမှာသူတို့လည်းသင်လျော်တဲ့နေရာက ထိုင်းနေကြတယ် ခိုင်းနေကြပြီးတော့သူတို့ကမြတ်စွာဘုရားကိုမေးကြတယ်အာဟုသောဂေါရမငါရှင်ဂေါရမတဲ့အာဟုသောဆိုတာကြီးတဲ့ပုဂ္ဂိုလ်ကငယ်တဲ့ပုဂ္ဂိုလ်များခေါ်တဲ့စကားသုံးဖို့ရွယ်လူသားမှုပုဂ္ဂိုလ်တွေခေါ်တဲ့စကားအာဟုသောဆိုတာဒီမှာတော့မောင်တို့ဘာလို့ပြောတဲ့နေမျိုးပေါ်တယ်မောင်သူတို့ဘာလို့ပြောတဲ့နေမျိုးအဲဒီလိုပဲအာဟုသောဂေါရမငါရှင်ဂေါရမ ငါတော့သွားခွာလာတဲ့ခါကျတော့ကိုတဲ့อืมအရှင်ဘောဓမစေတဲ့ဘယ်နဲ့များဖြစ်တော့ငါဆွန့်သွားတယ်ဆိုပြီးတော့များဘယ်နဲ့များဖြစ်သေးတော့နောက်ငါရှင်ဘောဓမဝိဇုငယ်ဘယ်သူကများပြုတော့ကိုယ်တစ်ပါးနဲ့နေရတာပဲလားဝိဇုငယ်ပြုမဲ့ပုဂ္ဂိုလ်များရှိသေးရလားဘယ်လိုနေရသလဲဘာသာတည်ရင်ပေါ်လေးဆိုလောကအလားပါတာလားပါ နှုတ်ဆက်စကားပြည်တနာတာစကားတွေပြောကြတာကိုပြောတော့မြတ်စွာဘုရားမာသိခွေတထာဂတံအာဟုသောဝါရိဏမာသိခွေတထာဂတံနာမိနာသအာဟုအာဟုသောဝါရိဏသသမှုစရသမှုရာသရတာဘိခွေယံတို့သုံးမေသင်တို့ဒီတထာဂတရှေ့စရာတို့နဲ့လာတို့ဖြစ်သောမင်္ဂဗျာကိုအာဟုသောဝါရိဏသအာဟုသောငါရှင်ဟုသောဟောပြောဆိုခြင်းဖြင့်၎င်းနာမိနာသ ဘောရမဟူသောအမည်ဖြင့်၎င်းအဟုသောဝရိနာစွာငါရှင်ဟူသောခေါ်ပြောဆိုခြင်းဖြင့်၎င်းမာသမှုရာသရိဋ္ဌမပြောကြမဆိုကြကုန်လင်မြတ်စွာဘုရားပြောတယ်ရှိကတော့မင်းတို့မယုံမသိနဲ့နာမည်လည်းခေါ်မပြောကြနဲ့နာမည်ဆိုတာကလူတွေအပ်တဲ့ပုဂ္ဂိုလ်တွေဆိုတာနာမည်ဆိုတာခေါ်မပြောရဘူးအထူးအဖြင့်တော့ဆရာသမားတွေဆရာတော်ဘုရားကြီးတွေပါတယ်ပြီးတော့နာမည်တွေဆိုတာမခေါ်ရဘူး နာမည်နဲ့ခေါ်ပြောရင်သူကရင်းစင်းရရောက်ဒီတော့အာဟုသောငါးရှင်တို့မောင်တို့ဘာတို့ဆိုတာတွေအဲဒီပြောမျိုးတွေအဲဒီလိုပြောမျိုးတွေလည်းမပြောကြနဲ့ရာဘိကဝေတတကတောသမ္မာသမ္ဗုဒ္ဓဘိကဝေယံတို့ဟာငါသည်ရာဟံပူဇော်ထုကိုခံတိုက်သောဘုရားဖြစ်လာပြီတဲ့ရဟံဖြစ်လာပြီရဟံယာနာဖြစ်လာပြီ ထိုက်တန်တဲ့ပုဂ္ဂိုလ်ရိုသေပေးလိုက်တဲ့ပုဂ္ဂိုလ်ပူဇော်တိုက်တဲ့ပုဂ္ဂိုလ်ဖြစ်လာပြီ။အမြဲတမ်းကိလေသာကင်းတဲ့ပုဂ္ဂိုလ်ဖြစ်လာပြီ။တထာဂတောသိရသောဘုရားတော်မြတ်အလားတူသောပုဂ္ဂိုလ်ဖြစ်လာပြီတဲ့သိရသောဘုရားတွေလည်းသိရသောဘုရားတွေလည်းပဲဘုရားဂုဏ်နဲ့ပြည့်စုံပြီးဘုရားဖြစ်တော်ရောက်ငါလည်းပဲဘုရားဂုဏ်နဲ့ပြည့်စုံဘုရားဖြစ်တော်ရောက် သစ္စာလေးပါးတရားတွေကိုသိရဘိညာဉ်6ပါးသမာဝါ7ပါးပရိသမီရာ4ပါးဘုရားဓမ္မဘုရားဂုဏ်တော်တွေ34ပါး38ပါးအဲဒီဘုရားဂုဏ်တော်တွေနဲ့အကုန်လုံးပြည့်စုံပြီးတော့ဘုရားဖြစ်လာပြီသမာသမ္ဗုဒ္ဓောမဖောက်မပြမှန်ကန်စွာကိုယ်ပိုင်ဉာဏ်ဖြင့်ပြီးတော့ဘုရားဖြစ်လာပြီ အဲဥဉ္ဇနာချင်းပြခြင်းကဲနဲ့နိဗ္ဗာန်တရားနဲ့တကွသစ္စာလေးပါးတရားလုံးစုံသောတရားတွေကိုကိုယ်ပဲညာဖြင့်မှန်စွာသိတဲ့သမ္မာသမ္ဗုဒ္ဓဘုရားဖြစ်လာပြီတဲ့။မြတ်စွာဘုရားကထုတ်ပြီးတော့ပြောရတယ်မပြောနဲ့မပြည့်ဘူးလို့လား။ဩရထဘိက္ခွေသောတာဘိက္ခွေယံတော်သောတာနာဩရထထောင်ညကုန်တော်သောတာဩရထနားထောင်ညကုန်တော်နားထောင်ည။အင်း အမတမရိကတံအမတံသိခြင်းกินတော့အမြိုင်းနေပါတရားကိုအာမယာငါပြီဒီကတံရခဲ့ပြီးခဲ့ပြီအမြိုင်းနေပါတရားလည်းငါရပြီးတာပြီသိခြင်းกินတဲ့တရားရဖို့ရပဲအထုတော်သိခြင်းกินတဲ့တရားကိုတွေ့လာပြီအဟံအဟံအနုတတာမိအဟံဒေသေးမိငါသင်တို့အားညွှန်ကြားမယ်သူနဲ့ပြသမယ် အဲဒီနိဗ္ဗာန်တရားရအောင်ညွှန်ကြတာယထာနုသိဋ္ဌံပฏิပိသမာနာငါညွှန်ကြတဲ့ညွှန်ပြတဲ့အတိုင်းကျင့်ကြလို့ရှိရင်နတ်စရာသေးဝမကြမြင့်မိပင်လည်းဓမ္မစရိယပရိယောသာနံမြတ်သောအခြင်းအဆုံးဖြစ်သောတန်တော်အလွန်တာနုဒ္ဒရာအလွန်ကဲအမြင့်မြတ်မလွန်ကဲမြင့်မြတ်မရှိဘူး အလွန်ကဲအမြင့်မြတ်ဆုံးဖြစ်သောဒုတရားတို့တရားများကိုဒိဋ္ဌိဝါဒမေမျက်မှောက်ဘဝ၌ပင်လည်းဗယံပညာကိုယ်တိုင်သိ၍သစ္စိကတော်မျက်မှောက်ကြည့်၍ဥပါဒမေဇာရောက်၍ဝိရိဒ္ဓနေကြလိမ့်မည်။အာသူနဲ့ဆုံးမတဲ့အတိုင်းသင်တို့ကျင့်လို့ရှိရင်မကြပါဘူးတဲ့။ဓမ္မစိတ်ရရဲ့အဆုံးဖြစ်တဲ့အမြတ်ဆုံးတရားအရာတခုတရားကိုပြောပါတယ်။ ဓမ္မစိတ်ရဆုံးမယ်ကျင့်ကျင့်မှုဆုံးမယ်ဒီကြရင်ဆုံးတာပဲဘုရားမြတ်စွာဘုရားသာသနာတော်မှာကျင့်ဆိုတာဆုံးတယ်လုံမှန်းဆုံးတယ်လောကအလုပ်တွေဆိုတာမဆုံးဘူးလုံရင်လုံရင်လည်းသေသွားတာပဲတဘွားပြီးတဘွားသေးသေးသွားကြတယ်သတ္တဝါကြီးအဲမှလုံမှန်းပြီးတယ်လို့မရှိဘူးမြတ်စွာဘုရားသာသနာတော်မှာလုံမှန်းပြီးတယ်ကျင့်တာပြီးတယ်အဲသာသနာ့ဘာမှလည်းကောင်းရ ကောင်းရကောင်းကြောင်းတွေကျင့်ရတာပဲအကုသိုလ်တရားတရားမှန်တွေကျင့်တာလည်းရှိပါတယ်တရားမှန်တွေကျင့်တာလည်းတရားမှန်တွေကျင့်တာလည်းထားပါတော့ဖယ်ထားပါတော့လို့ကတော့တရားမှန်နေကျင့်လို့လူဘဝနဘဝတွေရောက်တာကလည်းကျင့်ဆုံးတာမဟုတ်ဘူးဇာနေရောက်အားထုတ်လို့ဇာနေရောက်ယူပဘဝအာယူပဘဝဗြဟ္မဘုံတွေရောက်ခုနကအာလာရတို့ဥဒကတို့လို့ပေါ့အဲဒါကလည်းကျင့်ဆုံးတာမဟုတ်ဘူးနောက်သူလောကပြန်ဖြစ်ပြီးတော့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 ယုံနာတရားတွေကြီးတယ်ပဲအဲဒီယုံနာတရားတွေကလည်းခဏမစဲဖြစ်ပြနေတဲ့တရားတွေကြီးတယ်ပဲအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေကြီးတယ်ပဲဖြစ်ပြသလို့အနေစမမြဲတဲ့တရားတွေကြီးတယ်ပဲရှင်းမှုပြမှုအမြင်လေးတဲ့လို့ဒုက္ခတဲ့ဆင်းရဲတရားကြီးတယ်မကောင်းတဲ့တရားကြီးတယ်ပဲသူတော်ရတယ်သူကသူဖြစ်နေတဲ့တရားတွေကိုကဖြစ်ပါစေလို့တောင်းတလို့မရဘူးမဖြစ်ပါစေနဲ့မဖြစ်ပါစေနဲ့တောင်းတလို့မရဘူးအဲဒါသုံးမရတဲ့အနတ္တတရားတွေကြီးတယ်ပဲအဲဒီအနိစ္စဒုက္ခ နာတ္တတရားတွေကိုသိအောင်ဝါထုံနေရတာပဲဒီနိစ္စဒုက္ခအနတ္တတရားတွေအသိဉာဏ်ရင်းတာပြည့်စုံပြီဆိုတဲ့အခါမှာဒီတိုင်းပြတဲ့သောယုံနာတွေရှင်ရင်းရှင်ရင်းနဲ့ပဲဖြစ်ပြတဲ့ယုံနာတွေလုံးဝသိသုံးတဲ့နိဗ္ဗာန်ဆိုတာတွေ့ရတယ်ပထမသိဥစွာပြီးတော့သောတာပတ္တိမေဖို့ဉာဏ်နဲ့အဲဒါနဲ့တွေ့ရနောက်တစ်ခါဆက်အားထုတ်လို့နောက်တစ်ခါတွေ့ရင်သရာကြီးမေဖို့ဉာဏ်နဲ့နောက်တစ်ခါဒါတွေ့လို့ရှိရင်ဖြင့်သာကြီးမေဖို့ဉာဏ် နောက်တစ်ခါဆဲအားထုတ်လို့နောက်ဆုံးတွေ့တာကတော့ယုံနာနဲ့ခန္ဓာကြီးနဲ့နိဗ္ဗာန်တွေ့တော့တာအရာဓမ္မဖွညာအဲ့ဒါဗြဟ္မစရိယဆုံးပြီအဲ့ဒီဗြဟ္မစရိယဆုံးကအမြတ်ဆုံးပဲအနုတ္တရတရားနုတ္တရဗြဟ္မစရိယပရိယောတနာနုတ္တရအတုမရှိအလွန်ကဲမရှိအမြတ်ဆုံးဖြစ်တော်သူ့ရဲ့သူ့နဲ့တူတာလည်းမရှိဘူးသူ့ရဲ့မြင့်မြတ်တာလည်းမရှိဘူး သူဟာအမြတ်ဆုံးပဲတဲ့အလားတကူတံပြမစရိယာပရိယသနံထိုမြတ်သောခြင်းအဆုံးဖြစ်သောအလားတကူကိုဥပသံပိဇာရောက်ဝိရိဒ္ဓနေကြလေမည်အဲ့ဒီမြတ်ဆုံးဖြစ်တဲ့ရဟတဖို့မြမဘုရားတွေနဲ့ကိုယ်တိုင်းကိုရောက်ပြီးတော့နေကြမှာကိုယ်တိုင်တွေ့ရမှာအဲ့ဒီတရားငါ ညွှန်ကြားမယ်မြတ်စွာဘုရားတရားနာဖို့ရဖိတ်တယ်ဟိုတော့ကတရားနာဖို့ရတိုက်တွန်းတဲ့ပုဂ္ဂိုလ်ကမရှိဘူးဘုရားကိုယ်တော်တိုင်ပဲတိုက်တွန်းရတာမှတရားနာဖို့နေတော့သင်္ဇောကြီးတွေကမယုံဘူးမယုံတော့သူတို့လည်းမယုံမသေးသေးပြောကြတာပေါ့လေဟာငါရှင်ကိုယ်တော်မှသုံးရတယ်ဒုက္ခရစီရကျင့်နေကျင့်နေတာ မစားမတော့ခွင့်နဲ့ညင်နေတာငါတောင်မှဥဒ္ဓရိမနုဿဓမ္မဆိုတဲ့လူတို့ကြီးကုသိုလ်ကမ္မတရတရား10ပါးတဲ့လွန်မြတ်တဲ့တရားတို့တရားမြတ်တွေမရခဲ့ဘူးတဲ့ကိုတော့ငါတောင်ကိုလိုကျင့်တာတော့မရဘူးသူတို့ကသူတို့သိတဲ့ကအဲဒီတော့မသားမတော့ခွင့်နဲ့ကျင့်နေမှရမယ်လို့သူတို့ကယုံကြည်တာကိုယုံကြည်တော့အဲဒီဟာမသားမတော့ခွင့်နေရာက စာဟာရတွေတင့်တော်ရဲ့စာရတွေပြန်ပြီးသုံးဆောင်မြွေတယ်ဆိုတော့သူတို့ကကမ္မထာလုံးလုံးပြည့်တယ်လို့ယူဆတာကမရနိုင်ဘူးလို့ပြောယူဆတာ။ဒါကြောင့်အဲ့ဒါတော့ကျင့်တာတောင်မှတဲ့အကျင့်အဲ့ဒီမသားမလောက်ဝဲနဲ့ဒုက္ခရစရာခဲရင်ကျင့်နေတာတောင်မှအဲ့ဒီတုန်းကတောင်မှတရားတို့ကိုသင်မရခဲ့ဘူးတဲ့အခုအဲ့ဒီကထွက်ပြီးတော့ဟွန်းဘာဟုလီကောပစ္စည်းများအောင်ဘုံကြီးအောင်လုပ်နေတာပဲတဲ့။ကိုယ်ဆွဲချက်တင်လိုက်တယ်ဆို ဗราဏဝိကံတော့အဲ့ဒီမသားမတော့ဖဲနေတဲ့တရားအလုပ်ကနေပြီးထွက်လာပြီတဲ့ကမ္မထာလူတွေဖြစ်နေပြီတဲ့ဒုတိယဆွဆွဲလိုက်အာဝတ္တဘာဝနာယဒီစည်းများအောင်ဘုန်းကြီးအောင်လို့အဲလှိလိနေတာပဲအဲ့ဒါဆွဆွဲလိုက်တယ်ဆွဆွဲချက်၃ချက်နဲ့ဆိုတော့အဲဒါဒီလိုဘုန်းကြီးအောင်လုပ်ပြီးတော့နေတဲ့ အခြေအနေမှာတော့တရားတို့ရတယ်ဆိုတာယုံကြည်ကြမရှိဘူးဆိုပြီးသူတို့ကညင်းကြတယ်ညင်းကြတဲ့မြတ်စွာဘုရားကသူတို့ဟာတွေကိုဖြည့်ဆင်းရတယ်နာဘိက္ခဝေတတ်ထာရတော်ဘာဝလီကောဘိက္ခဝေယဟန်တို့တခါတော်ရေတရားတော်နဲ့လာတိဖြစ်သောငါဖရာသည်ဘာဝလီကော ပစ္စည်းများအောင်ကြိုးစားအားထုတ်နေနာမဟုတ်ပါဘူးကျွန်တော်ပြောတယ်လေပစ္စည်းများအားထုတ်တာမဟုတ်ဘူးဟိုတုန်းကစားမတော့ဘဲနေရာကနေပြီးထွက်ပြီးစားရစားတယ်ဆိုတာကကိုယ်ကရမျှတာအောင်လို့မျှတာအရင်ရှိတဲ့ခါကာလကြာငယ်ငါရောက်ဦးတဲ့ဇာန်လေးကြောင့်အားထုတ်မလို့ဒီလိုစားတာကိုသူကအဲဒီဥစ္စာကိုသူကပစ္စည်းများအောင်အားထုတ်တယ်ဘုန်းကြီးအောင်အားထုတ်တယ်လို့သူကဆွဆွဲမဟုတ်ဘူးတဲ့အဲ နာဗราဏဝိကံတော့အဲဒီဗราဏကတရားလုံငန်းကထွက်တာလည်းမဟုတ်ပါဘူးတဲ့အဲ့ဒီတရားလုံငန်းကတခြားပဲတဲ့တရားလုံငန်းအသက်ပြောင်းပြီးအားထုတ်ဖို့ရအာရှင်းနေတာပဲဟိုချင်းကမသားမတော့ပဲနဲ့နေတာရှိတာပဲဘာမှအကျင့်ထူးမပါပါဘူးဇာရနဲ့မျှတော့သုံးဆောင်ပြီးတော့ဇံရအောင်အားထုတ်တာဒါကတကယ်အကျင့်ပဲဇံရအောင်အားထုတ်တာဇံရပြီးတော့ဝိပဿနာတရားနဲ့အားထုတ်တော့ဖရာပြည့်တယ် အဲ့ဒါကမ္မထာကထွက်တာမဟုတ်ဘူးတဲ့ဒါကမ္မထာပြောင်းမူလကအားထုတ်နေတဲ့ဒုက္ခသီယာခြင်းကနေရာမကြလို့ဒါမဟုတ်လို့အဲမှန်ကန်လားပြောင်းတာပဲဒါဗရဏဝိဝန္ဒကမ္မထာကထွက်တာမဟုတ်ဘူးတဲ့နာအဝတော့ပါအောင်ပါရဒီဒီတွေပါမြင်ရပြီဘုန်းကြီးအောင်လို့လဲလဲကြတာမဟုတ်ပါဘူး ရဟံဘိက္ခုဝေတတ္ထရတောသမ္မာသမ္ဗုဒ္ဓောခုနကအတိုင်းအာဘုရားဖြစ်လာပြီอืมဒီချင်းကနဲ့တရားကအသိလာပြီသင်တို့ဉာဏ်ကြဆုံးပါမယ်အပြည့်ချင်းလို့ရှင်ဖြင့်အမြတ်ဆုံးဖြစ်တဲ့အရဟတဖို့တရားဓမ္မစရိယရဲ့ဆုံးဖြစ်တဲ့ညသောခြင်းရဲ့ဆုံးဖြစ်တဲ့အရဟတဖို့တရားကိုသင်တို့ကိုယ်တိုင်ပဲတွေ့ပြီးတော့နေရပါလိမ့်မယ်လို့မြတ်စွာဘုရားဒုတိယတစ်ပံထပ်ပြီးတော့ ဘိမာန်ကပြီးရတယ်ဘယ်မှာလဲသူညင်းတာပဲတတိယတစ်ခါမျိုးဆိုဗျာထပြီးတော့ဘိမာန်ကပြီးတာဘယ်မှာလဲညင်းတာပဲသုံးညင်တယ်ညင်းရဟောရတာပဲမလို့သူသာလွယ်တာမဟုတ်ဘူးမယုံဘူးဆိုမှတော့မယုံတဲ့ပုဂ္ဂိုလ်တွေဟောတာမလွယ်ဘူးသူသာဘုရားမူတာပဲဒီရင်ပုဂ္ဂိုလ်ဆိုရင်ဟောဖို့ခက်တယ်လေဒါတော့မယုံညင်းနေတဲ့ပုဂ္ဂိုလ်မဟောနိုင်ဘူး ဘုရားလာတယ်ပဲဒီလိုတရားတရားနိလန်ကောင်းလေးကိုယ်ကရလာသိလာလို့ကိုယ်နဲ့ဆက်တဲ့ပုဂ္ဂိုလ်စေရနာကောင်းနဲ့သွားပြီးတော့ဟောမယုံတဲ့ပုဂ္ဂိုလ်နဲ့များစိတ်ကြည်စရာသိကောင်းတယ်လို့သာဟွန်းဘယ်လိုကပြောနေတာတွေပြောပြီးမယုံမသိတွေပြောတယ်နော်စိတ်ကြည်စရာသိကောင်းတယ်နော်ဒါတော့တချို့ပုဂ္ဂိုလ်တွေကလည်းတရားကိုမရလိုက်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလိမ့်မယ်ဒါနဲ့သူညင်းကြတာသူတရားကိုလက်မခံတရားမှန်ကိုလက်မခံမမှန်တဲ့တရားတွေမှသူကလက်ခံတာအဲဒီတော့ပြင့်တယ် ကိုပင်စောကြည်လည်းဒီလိုပဲပြောမမှန်တဲ့တရားတွေလက်ခံတာသူကမစားမတော့ဘဲနဲ့ဒုက္ခသရိယာကျင့်နေကျင့်လာတော့တရားမှအောင်မယ်အဲ့ဒါလက်ခံတာမစားမစားဘဲနဲ့ကျင့်မှပဲသူကတရားတို့ရနိုင်တယ်လို့ယုံကြည်ထားတယ်ညဇာဗျာတင့်တော်တဲ့အာဟာရညဖုံးပေးပြီးတော့တရားကျင့်တာအထုတာတွေသူတို့အဲ့ဒါတွေလက်မခံဘူးဒါကြောင့်ညင်းတယ်နောက်ဆုံးကြတော့ဒီဘုံဒီနည်းနဲ့ပြောနေတော့ဒီပုဂ္ဂိုလ်တွေနားလည်မှာမဟုတ်ဘူးလို့ညဇာဗျာက သင်ရင်ပြီးတော့သူတို့မေခွန်းထုတ်တယ်သင်္ဇောကြီးတို့တဲ့သေခါကာလကတဲ့ငါအခုပြောတဲ့စကားမျိုးသင်တို့ပြောမှုတာများရှိသလားမေးတာငါအရဟံဘုဇတုခံလိုက်တဲ့ညာနာ ဖြစ်လာပြီတရားဖြစ်လာပြီသာသာကတဖြစ်လာပြီဗမာသမုဒ္ဒဖြစ်လာပြီတရားဖြစ်လာပြီတော့ဒီလိုများပြောမှုရရှိသလားသင်တို့နဲ့ငါနဲ့ခုမှတွေ့ကြတာမဟုတ်ဘူးဒီကရဲ6နှစ်ပါလုံးတကူရစီအချင်းချင်းတုန်းကရဲသူတို့ဟိုရဝိဇ္ဇာတွေပြုနေ6နှစ်ဆိုအကြာကြီးပဲအဲဒီတုန်းကသင်တို့အာယုံပြုအောင်လေးစားအောင်လို့မိမိကိုယ်တက်အောင်လို့ အထင်ကြီးအောင်လို့ပြောမှုတဲ့စကားများရှိသလားမြတ်စွာဘုရားမေးမေးတော့သူတို့စဉ်းစားလိုက်တော့ဟိုတုန်းကတခါမှမပြောဘူးခဲ့တာဟွန်းမရှိပါဘူးဟိုတုန်းကမပြောဘူးစဉ်းစားမိတာဟိုတုန်းကမပြောတာမဟုတ်လို့မပြောသေးတာပဲအခုပြောတာဟုတ်လို့ပြောတာပဲဆိုတော့သူတို့သဘောပေါက်လားအဲဒီကြတာမှရိုးသေးသေးနားထောင်တာအဲဒီမှာမြတ်စွာဘုရား အဲနားထောင်ကြငါဟောမယ်ဆိုပြီးတော့ဓမ္မစကြာတရားကိုတရားစဟောတာကိုဒါကကြားတော့ကြားဘူးနေပါပြီဒါပဲမဲ့လို့သာသနာတော်ကြီးအဝိစမှုသာမှပြီးတော့လည်းကြားရအောင်ချုပ်ပုဂ္ဂိုလ်မကြားဘူးတဲ့ပုဂ္ဂိုလ်တွေလည်းပဲကြားရအောင်လို့ပေါ်နေတာကိုသုံးအောင်လို့ပြောနေရတယ်အဲဒီမှာမြတ်စွာဘုရားတွေးမိဘိက္ခွေအန္တာပပိစိတေနသမိတာပါဘိက္ခွေယာနုပပိစိတေန ရှင်ယဟန်သည်ပါရဇိတေနာအကိလေသာတို့ကိုနှင်ထုတ်နှင်ထုတ်တတ်သောကြောင့်ပါရဇိတကိုခေါ်တော့ရှင်ယဟန်သည်ပါရဇိတဆိုကိလေသာကိုကင်းအောင်လို့အထုတ်တဲ့ပုဂ္ဂိုလ်ပါရဇိတခေါ်တယ်ကိလေသာကင်းအောင်လို့အထုတ်ကြသေးယဟန်ပြုကြတယ်ဆိုတာမိမိတို့သာနာကိလေသာကင်းအောင်လို့ငြင်းအောင်လို့ပြုကြတာပဲဘေကဝေယနဘာဝတိဒေနာရှင်ဟံမိဘာဝတိဒေနာ ကိလေသာကိုနှင်ထုတ်တတ်သောကြောင့်ပဝိဇိတကိုခေါ်ဆိုရသောအရှင်ဟမည်ဤမေတွေအန္တဤနှစ်ပါးသောအစွန်းအဖို့ယုတ်တရားတို့ကိုနသေဝိတာပါမမိဝဲအကုန်အဲအစွန်းတရားဟိုပဲအစွန်းဒီပဲအစွန်းဒါကြတာကတော့အဖို့ဆိုတယ်အဖို့အဖို့နှစ်ခုတဲ့တင်လုံးမဖို့နဲ့ရောလုံးမဖို့ စွန်းအားဖြင့်ဆိုရင်လည်းတင်းလုံးသောဆွန်းနဲ့ရော်လုံးသောဆွန်းအယုတ်တရားဆိုတာကတော့အမှားကြီးမှနှုတ်တဲ့နေသို့တော်လည်းထာဂရာဝင်ပါတော့မရှိဘူးအယုတ်တရားအစွန်းနှစ်ပါးအဖို့နှစ်ပါးဒီတရားတွေမမီဝဲရဘူးတဲ့ညာများမမီဝဲသင့်ဘူးအဲ့ဒါဖြင့်လောကကြီးအစွဲလမ်းဒီသွေးပြီးတော့အစွဲလမ်းကိုပယ်တာစပြီးတော့ ဘုရားလောင်းတော်ရှိကသောမထုရင်ကာလတုန်းကကာမဂုဏ်အာယုန်နဲ့ရောမွေ့ပြီးတော့နေခဲ့တဲ့ကာမသုခလိကမျိုးကခေါ်တယ်။ကာမဂုဏ်အာယုန်ချမ်းသာတွေခံစားနေတာအကောင်းဆုံးပဲ။လောကကြီးမှာချုပ်ပုဂ္ဂိုလ်တွေကအဲဒီလိုပဲသဘောကျနေကာမဂုဏ်ခံစားရတာလည်းကောင်းတာမရှိဘူး။သိပြင်မရှိဘူး။တရားကျင့်လို့အဲတရားသူတွေရတယ်ပါဆိုတော့သူကမယုံကြည်တဲ့ပုဂ္ဂိုလ်တွေကရှိတယ်။ အာရိယာမရှိဘူးကာမုံခံစားတာအကောင်းဆုံးတည်းမရှိတော့ဘူးဆိုပြီးတော့ကာမုံခံစားတာတင်ဒီလိုလမ်းဆုံးတာလေကျိုးပုဂ္ဂိုလ်တွေကတော့လည်းဒီကာမဂုဏ်တွေအကုန်လုံးပယ်ပြီးတော့ကိုပင်မအောင်လို့ညှင်းဆဲပြီးနှိမ့်ဆက်ပြီးတော့နေမှာရှေးကအကုသိုလ်တွေကုန်ပြီးနောက်ထပ်အကုသိုလ်လည်းမဖြစ်တော့ဆင်းရဲခါသိငြိမ့်တယ်လို့ယူဆအဲဒီလိုပုဂ္ဂိုလ်တွေကလည်းကိုပင်မဆင်းရဲအောင်ကျင့်ကြတာအဲဒီအသွင်နှစ်ပါးခေါ်တယ် ကိုယ်ပင်မဆေးရအောင်ကျင့်တာကမန္တန်တင်းလွန်းတဲ့အစွန်းအဲကာမဂုဏ်အာယုန်တွေအလိုရှိတိုင်းခံစားသုံးဆောင်ပြီးတော့နေတာကယော်လွန်းတဲ့အစွန်းအဲဒီအစွန်းနှစ်ပါးမမိဝဲရဘူးတဲ့ပါဝိသီတေနာရှင်ဟန်းကြီးတဲ့ရှင်ဟန်းကိုပြောပါတယ်အဲလူလောကပုဂ္ဂိုလ်တွေတော့ကာမဂုဏ်အာယုန်တွေမခံစားဘူးပြောလို့မဖြစ်ပဲဘူးသူစားတော့သူကလူလောကမှာတော့ကာမဂုဏ်အာယုန်တွေနဲ့ပဲနေနေရ ဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေကကာမဝါယနေဖို့ပါရခံစားနေတဲ့ကာမဒုက္ခနိကနိရောဓလမ်းကာမချမ်းသာခံစားတဲ့လမ်းအဲဒါလည်းပြရမယ်ပြီးတော့ကာမချမ်းသာတွေအကုန်လုံးဆွလာပြီဟုတ်လားစားစရာလည်းမစားနဲ့ဝတ်စရာလည်းမဝတ်နဲ့စားရခြင်းကိုယ်ကို ထောက်ပံ့တဲ့အသုံးဆောင်တွေဟူတဲ့အကုန်လုံးစွန့်ပြီးတော့ကိုယ်ဆင်းရအောင်ကျင့်တယ်ဆို အာတကိလေသာယောဂကိုယ်ပင်မအောင်ကျင့်နေပြီအဲ့ဒီကျင့်လည်းပဲပြရမယ်အဲ့ဒါခုပယ်ပြီးတော့မေဇိမပရိပဒအလယ်လမ်းဖြစ်တဲ့အကျင့်ငါဘုရားတွေ့လာပြီလို့အဲဓမ္မစကြာတရားဒီလိုဟောတာပါပဲတရားတွေရှိဟောဖို့တော့ဖြစ်ဘူးဒီမှာဘုန်းကြီးကဝါဆိုစဉ်နေဝမ်းမှာအခုသာတော်မှအရှင်တော်ကုန်းသွားတယ်။ဟာဒီကလည်းဟောဖို့ပါပြီ။ ကာမချမ်းသာသုံးဆောင်တာပဲခွာဆောင်ရမည်မသုံးဆောင်မဲ့ကိုညင်းစေတာလည်းပဲရမည်သုံးနဲ့တွဲလာမပဲလေလမ်းဖြစ်ပြီနာဒီမဲ့ကြပြန်ရသော်ပြဟောတဲ့အတူချုပ်အဓိပ္ပာယ်ပဲဆိုင်ဒါလေးတော့ဆိုစမ်းမအောင်လေတရားဥလေးဆိုတော့ကာမချမ်းသာသုံးဆောင်တာပဲခွာဆောင်ရမည် ကာမချမ်းသာဘုံဆောင်နာသေခွာဆောင်ရမည်ကာမချမ်းသာဘုံဆောင်နာသေခွာဆောင်ရမည် တွေ့ဆိုတဲ့ကာမချမ်းသာတွေအလိုကြီးတိုင်းခံစားပြီးဒါရနှစ်သက်နေတဲ့လံကာမဒုက္ခနဲ့ကံမျိုးရလံအဲ့ဒါလည်းပဲပြရမယ်ကာမချမ်းသာတွေမလုံးဆောင်ရဘူးဒါချင်းလုံးလုံးမသုံးဆောင်ရဘူးလားဆိုတော့လုံးလုံးမသုံးဆောင်မဲနဲ့နေရင်လည်းကိုယ်ကိုညှင်းဆဲရာရောက်တယ်စားရင်စားလိုက်တဲ့ဥစ္စာကိုမစားဘဲနဲ့နေရင်ဆာလောင်ပြီးဒုက္ခရောက်တာကိုဝိသင်ဝလိုက်တာမဟုတ်ဘဲနဲ့လည်းရှင်တဲ့တန်ပူစားနေဒုက္ခတွေရောက်အဲတော့ သုံးဆောင်မင်းနာတော့မသုံးဆောင်မင်းနဲ့ဆုံးပယ်လိုက်လို့ရှိရင်လည်းကိုညှင်းစေရရောက်အဲကိုညှင်းစေတဲ့ပုဂ္ဂိုလ်ကအဲဒီလိုကျင့်နေတာပဲကိုပင်မအောင်ဆင်းရအောင်ကောင်းပါမနာအေးတဲ့ခါကာလတွေမှာရေစိမ့်နေနေပူတဲ့ခါကာလတွေမှာမိလုံနေလန်းအဲ့ရနေရနဲ့မအိပ်ဘူးသူတို့အဲသူ့ဘောမှာအိပ်အဝတ်မိုးဘူး နေရပင်းတော်လောက်တဲ့အရိယာဘုရားလည်းမမီဝဲဘူးမတရားရင်မတရားတခါတည်းနေတော့တာပဲကျောင်းတစ်ချောင်းနဲ့လည်းထောင်းရပြီးတော့နေတာလည်းရှိတာပဲသူအကျင့်နေရတော့သုံးတော့ပဲကျွန်းဆိုင်ပြီးကျင့်တယ်ကျင့်တယ်ရှိတာသုံးတော့ပါပဲသူစားကိုပင်မအောင်တော့တော့ကျင့်တဲ့လူတွေပါအဲဒီတော့ကိုပင်မအောင်ကျင့်နေခြင်းဖြင့်ဈေးကအကုသိုလ်တွေကုန်သွားတယ်သူကယူဆတာပဲအခုဒုက္ခတွေရောက်တာပဲအဲဒီဒုက္ခတွေကဈေးကအကုသိုလ်တွေကျိုးတယ်အကုန်လုံးခံစားလိုက်တယ်

သွန်းနဲ့သွယ်လာမပဲအလေလမ်းဖြစ်ပြီတဲ့သွန်းနဲ့သွယ်လာမပဲအလေလမ်းပဲဆိုရမယ်သွန်းနဲ့သွယ်လာမပဲအလေလမ်းဖြစ်ပြီသွန်းနဲ့သွယ်လာမပဲအလေလမ်းမှန်ပြီသွန်းနဲ့သွယ်လာမပဲ လည်လမ်းမှန်သည်ာမဂုဏ်အာယုန်တွေကိုသာနှိမ့်သက်ခံရတဲ့လမ်းပယ်လိုက် သုံးလုံးမခံစားဘဲနဲ့ကိုပင်မအောင်ရှင်းတဲ့အကျဉ်းလန်းလဲပယ်လိုက်ပယ်လိုက်တော့အလယ်လန်းဖြစ်လေအဲအဲ့ဒီအလယ်လန်းကလမ်းမှမယ်ဘာတွေတုန်းဆိုသမာဓိသမာသင်္ကပ္ပသမာဝါစာသမာကမ္မနာသမာသီဝသမာဝါယမသမာသတိသမာသမာဓိဆိုရင်မဂ္ဂင်7ပါးတရားလမ်းအဲဒီမဂ္ဂင်7ပါးလမ်းမယ်သမာဝါစာသမာကမ္မနာသမာသီဝဆိုတဲ့သီလမဂ္ဂင်နဲ့သီလကျင့်ပြည့်စုံရမယ် သီလချင်းပြည့်စုံပြီးတတိသမารိပညာနဲ့သမာဓိနဲ့ပြည့်စုံရမယ်သမာဓိသမာသင်္ကပ္ပနဲ့ဉာဏ်ပညာလည်းပဲဖြစ်အောင်အားထုတ်ရမယ်မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထိတိုင်းကြံပြီးတိုင်းသဘောတရားတွေအမှန်တိုင်းနိုင်ပြီးတော့တတိသမารိနဲ့ရှုနေရဒီဥစွာသီလတော့သောသောတွေကသီလဆိုတာသင်ကြရတယ်တရားထုတဲ့ပုဂ္ဂိုလ်သီလသင်ကြပြီးတော့အဲဒီမှာ ဝိရိယနဲ့ကျุနိုင်မှနိုင်အောင်ကြိုးစားတတိနဲ့အမှားရရသမာဓိဖြစ်ရမြင်နိုင်ကြတိုင်းနေမှတ်တိုင်းမှတ်တိုင်းကြောင်းကြပြပါအတိုင်းကိုဝိရိယပါအမှားဝါရမှာအမှားရတဲ့တတိပါပဲသမာတတိပဲသမ်းမိတဲ့အာယုံစုစိုက်တည်တည်တဲ့သမာသမာဓိပဲသမာဓိမကင်သုံးပါဖြစ်သမ်းမိတဲ့အာယုံမှန်တိုင်းပြီးသွားတာသမာဓိတိသမာသင်္ကပ္ပ ရုပ်တရားနာတရားသဘောမျှမှန်နိုင်ပြီးအိစ္ဆဒုက္ခအနတ္တသဘောမျှမှန်နိုင်ပြီးပါအဲဒါမလဲလားမယ်တဲ့မြင်နေမြင်လိုက်တာမြင်ပါစေတဲ့သီလတော့မပြည့်စရာဘူးသမာဝဇ္ဇသမာကမ္မနာသမာဇီဝရသီလတော့မပြည့်ရဘူးသီလမပြည့်တဲ့မြင်တာကတော့မြင်ပါစေတဲ့မြင်နေမြင်လိုက်တာမြင်ပါစေဒါပေမဲ့လို့တတိသမารိအာဝိရိယတတိသမารိနဲ့ ကျွတ်မှတ်လိုက်တဲ့အခါမှာမြင်ငါမျှလေးမြင်ပြီးချက်ချင်းဖြစ်ပြသွားတဲ့သဘောအမှန်ကိုသိရမယ်အနိစ္စဒုက္ခအနတ္တသဘောမှန်တိုင်းသိရအဲဒီတော့မှန်တိုင်းသိခြင်းဖြင့်ကိလေသာတွေနောက်ကလိုက်ပြီးတော့မဖြစ်ဘူးသူကဒီတိုင်းမြင်လို့ရှိရင်တော့မြင်ရကနေဆွဲလာနေကိလေသာတွေဖြစ်နိုင်တယ်ကောင်းတာမြင်လောဘဖြစ်မယ်မကောင်းတာမြင်ဒေါသဖြစ်မယ်အခုတော့မှန်တိုင်းမှန်တိုင်းဟာ မြင်ပြီးပြောက်မြင်ပြီးပြောက်မြင်ပြီးပြောက်သဘောမှန်လေးတွေသိနေတော့ကောင်းတာမြင်ရလို့လည်းလောဘဖြစ်ဘူးမကောင်းတာမြင်ရလည်းဒေါသဖြစ်ဘူးသာမန်အာယုံမြင်ရလို့လည်းမောဟရလို့မဖြစ်ဘူးသူကဖြစ်ပြီးပြောက်ဖြစ်ပြီးပြောက်မမြဲတာတွေသိထို့သူကြားရမှလည်းဒီတိုင်းပဲနာယသာတိယဒီတိုင်းပဲသာတိတာလည်းသာတိနဲ့ဥစ္စာသာဟာရသိအောင်တော့စားရမှာပေါ့သိတော့စားရဒါပေမဲ့စားတိုင်းစားတိုင်း အဲဒီစားတဲ့အရာတွေနဲ့စပ်ပြီးတော့လောဘဒေါသမဖြစ်အောင်လားအမှတ်တရနေနောက်ကထည့်ပေးနေရတယ်မေဇိမပရိဒါလေးအဲအရာသာလေးသိရင်သိတယ်သိတယ်အဲသိပြီးပြောက်သိပြီးပြောက်အဲဒီအနေကသဘောဒုက္ခသဘောအနတ္တသဘောတွေအမှန်တိုင်းသိအောင်လိုက်ပြီးတော့ရှုနေရတယ်ကိုကဒုတိယတွေလည်းဒုတိယတင်တာတွေဒုတိယပါတဲ့အိယာနေရာတွေအဲနုညာနဲ့အိယာနေရာတွေလည်းပဲအဲ့လိုပြုလို့ရပါတယ်အဲဒီမှာဒုတိယတွေ တွေ့ထိပြီးတော့ဒါအနှစ်သက်ပြီးတော့မနေရအောင်လို့ဒီကအမှတ်တရနေနဲ့လိုက်ပြီးတော့မှတ်ပြီးတော့နေရထီပြီးပြောက်ထီပြီးပြောက်တာလေးမှန်တိုင်းသိရဒါကြောင့်ကဖြစ်တိုင်းဖြစ်တိုင်းတရားတွေတတိသမารိညာနဲ့နောက်ကလိုက်ပြီးတော့ရှုမှတ်သိနေလို့ရှိရင်ဒါမေဇိမာပရိဒါလဲလာမယ်သုံးရင်သုံးလိုက်တာတွေလည်းသုံးရတယ်ကိလေသာမဖြစ်ဘူးမသုံးမဲနဲ့ ကိုယ်ပင်မအောင်ကျင့်တာလည်းမဟုတ်ဘူးပြီးတဲ့တာဖြစ်ရုံနဲ့နောက်ကသတိသမารီပညာလေးထည့်ပေးတာမေဇိမပရိယာလယ်လန်းလေးထည့်ပေးတာလယ်လန်းကျင့်လေးအဲဒါကိုတရားထုံးတယ်အဲ့ဒါပဲဟိုဓမ္မစကြာတရားကသာဟောတာဒါပေမဲ့လို့လုပ်ငန်းရှင်မရှိတဲ့ပုဂ္ဂိုလ်တွေတော့ခဲ့တယ်ဓမ္မစကြာတရားဘယ်နဲ့လို့ကျင့်ရပါမလို့တချို့သဘောမပေါက်ဘူးသဘောပေါက်ကြတယ်ခက်ပါရဲ့ဥစ္စာအဲ့ဒါအလုပ်ပဲဥစ္စာအခုဒီသတိဓာတ်နည်းနဲ့ရှုမှတ်နေတဲ့ပုဂ္ဂိုလ်တွေတော့သူကရှင်းသားတယ် သုံးဆုံးတော့သာဝေသုံးွယ်တွေအကုန်လုံးဆုံးရတာမှမဟုတ်ပဲသုံးနဲ့သုံးနေတာတွေတော့သုံးတဲ့အခါကာလမှာကာမဒုက္ခနိဒာနိရောဓမဖြစ်အောင်လို့အရှုမှအဲအမတ္တိတွေထည့်ပဲတတိထည့်ရင်ဝိရိယလည်းပါတာသမာဓိလည်းပါတာပဲအဲသမာဓိဖြစ်လို့ရှိရင်ရှုမိတဲ့အာယုံကျုပ်သဘောနာသဘောအနိစ္စဒုက္ခအနာတ္တသိသွားတဲ့ပညာလည်းပါတာပဲ သီလကတော့စောစောကလည်းအောက်တည်ကတော့သီလရှိနေတယ်သီလသမာဓိပညာအကုန်လုံးပါနေတယ်မဂ္ဂင်7ပါးတရားအကျင့်ပဲဟောင်းတယ်ပိန်တယ်မှတ်တိုင်းမှတ်တယ်မဂ္ဂင်7ပါးတရားအကျင့်ဝေးတယ်ဆန့်တယ်မှတ်တိုင်းကြွတယ်လှမ်းတယ်ချတယ်မှတ်တိုင်းမြင်တယ်ကြားတယ်မှတ်တိုင်းစဉ်းစားတယ်စိတ်ကူးတယ်ကြားသိတယ်မှတ်တိုင်းအဲညောင်းတယ်ပူတယ်နားတယ်ကျင်တယ်စသည်ဖြင့်မှတ်တိုင်းအဲဒီပေါ်လာကြတယ်သူတိုင်းယူတဲ့ဟာမေဇိမပရိပဒါတွေအလေသာကျင့်လေးတွေထည့်ပေးနေတာကကောင်းတယ် အဲ့ဒါသဘောမပေါက်ရင်တော့လည်းမကျင့်တာဘူးပေါ့လေသူကသဘောပေါက်ရင်တော့မြတ်စွာဘုရားအဲ့ဒါဟောတာကာမဝအယုန်တွေကိုပါရနှိမ့်တဲ့ပြီးတော့လေကာမဒုက္ခနိကာနိယောဂလမ်းမလိုက်နဲ့အာသာတွေအကုန်လုံးပယ်ပြီးကိုဆင်းရအောင်လည်းပဲကျင့်တဲ့အာတကိညာယောဂလည်းမလိုက်နဲ့အလေလားကျင့်သုံးနဲ့သုံးတဲ့ခါတွေသုံးသုံးဆောင်တဲ့ခါကာလမှာ ိလေသာရှိရအောင်မှတ်တတိနဲ့နောက်ကထည့်ပြီတတိထည့်လိုက်လို့ရှင်ဝိရိယလည်းပါတယ်သမာဓိလည်းပါတယ်နောက်ပညာလည်းပါတော့တာပဲအကုန်လုံးသီလသမာဓိပညာအကုန်လုံးသုံးသွားတယ်အဲဒီနည်းတော့ညဆောဘုရားတရားဟုဟောတယ်ကဒါဟောတာတော့အဲရှုပုံကတော့ဒီမှာမပါဘူးရှုပုံကပါတော့ရှုရမသိဘူးသမစကြာတရားညာမပါလို့ရမယ်ဆိုတာမသိဘူး ဒီကနေ့ယဉ်ကြီးတဲ့ဆရာတော်တစ်ပါးရှိပါတယ်ခွန်ကြီးတွေလည်းကြီးပါတယ်တော်ပြသမဆက်ကြတယ်သူတိုက်လိုက်ရှိတာလေသဘောမပေါက်ဘူးတဲ့သမဆက်ကြတယ်ဟိုပါရေးဒီကရေးသမဆက်ကြဆိုတာကျမ်းဆရာတွေကရေးကြပါတယ်တပည့်တဲ့ပုဂ္ဂိုလ်တွေသမဆက်ကြတယ်သက္ကထာတွေကယူယူပြီးတော့ရေးကြတယ်စာသားတွေကောင်းပါတယ်ဒါပေမဲ့တော့ဘယ်လိုအားထုတ်ရမလဲတော့အားထုတ်နည်းတွေကမပါဘူးအဲဒါကြောင့်မာသီဆရာတော်ရေးတယ်ရှိတယ်ဆိုလို့တဲ့အောင်မရှိပါတယ်လို့တူတူလေးပဲလေဒီကကျေကျေတော့မဟုတ်ဘူးတဲ့ ရှင်းရှင်းပဲရေးထားတယ်တော့ဒါနားလည်မယ်ဆိုလည်းနားလည်တော့ပြရှိပါစေလို့ဒီဥစ္စာတော့သူများဥစ္စာတွေတော့ထူးတယ်ဆိုဒီကတော့သူများဥစ္စာတွေကတော့တရားတွေဒေသနာနည်းနဲ့သူကကျမ်းဂန်တွေလျှောက်ရေးထားတာလို့အထောက်အောင်ဘယ်လိုအထောက်အောင်ဘယ်လိုလုပ်အောင်မပါဘူးလို့ဟာဒီကပါတယ်တော့ဒီကတတိပ္ပဏနည်းနဲ့သူကအင်းအဲ့ဒါလေးပါပါတယ်ဒီကအချင်းချင်းလေးနဲ့ပါပါပါတယ်နားလည်မယ်ဆိုရင်နားလည်နိုင်ပါတယ်အဲ့ဒါပဲမေဇိမာပရိပဒါလမြတ်စွာဘုရားတွေ့တာပြီအဲ့ဒီမေဇိမာပရိပဒါလဖြင့် ပါရသိတာလဲဆိုသစ္စာလေးပါးတရားသိတယ်ဆိုတဲ့အကြောင်းဣဒံခောပဏဘိက္ခွေဒုက္ခအရိယသစ္စာဇာတိတိဒုက္ခဇာတိတိဒုက္ခသရာတိဒုက္ခယာတိတိဒုက္ခမရဏမိဒုက္ခစသည်ဖြင့်သစ္စာလေးပါးတရားတွေမြတ်စွာဘုရားဟောတယ်အဲဒီနေသိမပရိဒါမြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်ပေါ်တဲ့တရားတွေရှုခြင်းဖြင့်ဆင်းရဲတရားတွေဆိုတယ်သိရဲ့မန်ခိတ်ဒိနာမြစုပါရနဲ့ခန္ဓာဒုက္ခဆိုတာအရေးကြီးဆုံးပဲ အချင်းချုပ်အားဖြင့်ဥပါဒณะခန္ဓာ၅ပါးမြင်နိုင်ကြတဲ့မြင်နေကြရဲဆိုတဲ့ဥပါဒณะခန္ဓာ၅ပါးတွေအဲ့ဒီတရားတွေဆင်းရဲကြီးပဲဒါတွေဘဝသည်ဖြစ်တာလည်းဆင်းရဲဥပါဒလည်းဆင်းရဲနာလည်းဆင်းရဲတရားလည်းဆင်းရဲဆိုရင်ဘူးဆိုရလည်းဆင်းရဲငိုကြွရလည်းဆင်းရဲอืมဖြစ်တဲ့ပုဂ္ဂိုလ်နဲ့ကိုယ်ကွင်းရလည်းဆင်းရဲမုန်းတဲ့ပုဂ္ဂိုလ်နဲ့အတူတန်းနေရလည်းဆင်းရဲဖြစ်တဲ့အာယုန်တွေမုန်းတဲ့အာယုန်တွေဒါတွေလည်းရှိပါတယ်ဖြစ်တဲ့အာယုန်နဲ့ကိုယ်ရလည်းဆင်းရဲ မုန်းတဲ့အာယုံဝတ္ထုပစ္စည်းတွေနဲ့အတူကနေရလို့ဆင်းရဲအလိုအတိုင်းမဖြစ်လို့ဆင်းရဲတဲ့ကျင့်ကြပါခြင်းတော့ဥပါဒနာခန္ဓာ၅ပါးပါပဲတဲ့မြင်တိုင်းကြားတိုင်းဖြစ်နေတဲ့တရားတွေအဲ့ဒီတရားတွေလည်းသူရှုနေရတာပဲမြင်တိုင်းကြားတိုင်းတော့အချက်ပါဥပါဒနာခန္ဓာ၅ပါးတရားတွေရှုရဒုက္ခသစ္စာတရားတွေကြီးတယ်ပဲသမာဓိညာအားကောင်းလာတဲ့အခါကျရှုရဲရှုရဲနေတယ်မြင်တာတွေကြားတာတွေနာနာစားတာဒုတိယကိုယ်တာဆန်းတာလုပ်ကြတာ ဘုရားအခုဖြစ်ပြီးကြောက်တာမမြဲတဲ့တရားကြီးရတယ်ဖြစ်ပြီးဖြစ်ချင်းနဲ့ဆင်းရဲကြီးတွေဘာမှကောင်းတာမရှိဘူးနေတဲ့ဆရာသားကြီးအားကိုးကြမရှိဘူးသူတော်ရတယ်သူဖြစ်ပြနေတဲ့အနာတ္တတရားကြီးတွေပဲအဲဒီဒုက္ခသစ္စာတရားတွေကိုကိုယ်တိုင်သိရတာအဲဒီလိုသိတာကမေတ္တာသစ္စာပဲအဲဒီလိုဒီတိုင်းဒီတိုင်းဟာပါရမေတ္တမှုတနာခြင်းမှာသမှုရသစ္စာပဲတာပဲအဲဒီသမှုရမဖြစ်တော့သွေလာမှုဥပါဒံကာနေမဖြစ်ဘဲနဲ့ငြိမ့်နေတော့တာတွေက နေရောဓသစ္စာကိုရှုတိုင်းကြည့်လိုက်ရောက်နေတာပဲသစ္စာတွေပါဆက်ရောက်အဲဒီသစ္စာတွေပါတရားတွေပြီးတာပြီလို့ဟောပြီးတော့အဲဒီသစ္စာတွေပါတရားမှာလည်းသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်အဲသုံးမျိုးသုံးမျိုးအားလုံး12မျိုးညာ12မျိုးချင်းပိုင်ပိုင်နေနေသိတဲ့အကြောင်းအဲဒီတော့ညာ12မျိုးဖြင့်ပိုင်ပိုင်နေနေမသိသေးတဲ့ကာလပါလို့မြတ်စွာဘုရား သမ္မာတံသမ္မာတံဘုသမ္မာတံဘောဓိဉာဏ်ကိုရပြီကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂလာသာတိရဲ့ဘုရားဖြစ်ရောက်ပြီလို့ဝန်မခံခဲ့သေးဘူးအဲဒီသစ္စာလေးပါးကိုသုံးဉာဏ်သုံးဉာဏ်လေးတွေဇဏပါပညာတို့ဖြင့်ပိုင်းပိုင်းနဲ့နဲ့ပြီးတဲ့အခါကာလကြာတော့မှသမ္မာတံဘောဓိဉာဏ်ကိုရတယ်ကိုယ်ပိုင်ဉာဏ်ဖြင့်မင်္ဂလာသာတိတည် ဘုရားဖြစ်ရောက်တယ်လို့ဝန်ခံခဲ့တဲ့အကြောင်းနာပြစ္ဆုကနာညာများလည်းဖြစ်တဲ့အကြောင်းသီနာဇာတိပုတိတံမြမစရိယကတံကရဏီယနာဗရာဣတတရတိဇာနာတိအဲဒီအသွာမျိုးနဲ့ညာနေသပါဏမေဒသနာဥဒ္ဒပါရိအကုပ္ပါမေဝိမု ക്തി ရမန္တိမာဆိုရင်နတ္တိဒါနိခုဏဘောဆိုရင်ဒီဝန်ချုပ်တော်မူ မေငါအားညာနိစ္စဒသနာဆင်းရဲဆင်းရဲဆင်းရဲလျက်သိမြင်သောညာမြင်သည်လေးဟုတ်ပေစီဖြစ်ခဲ့ပြီဥဒ္ဒပါရီဖြစ်ခဲ့ပြီညာနိစ္စပါဏမေဒသနာဥဒ္ဒပါရီအာဂုပ္ပါမေဝိမု ക്തി ဘယ်နဲ့ပြည့်တော့ဆိုမင်းငါဝိမု ക്തി လွတ်မြောက်ခြင်းနဲ့အာဂုပ္ပါမပြည့်နိုင်တော့ဘူးမပြည့်တော့လွတ်မြောက်ခြင်းပဲရဟတဖို့ဖြင့် ကိလေသာတွေမှလွတ်မြောက်သွားတာအခုတရားထုတ်တော့သောတာပတ္တိဖို့ရင်လွတ်မြောက်သွားတာတွေရှိပါတယ်ရှင်ရှင်နဲ့ယုံနာသင်္ခါရငြိမ်းငြိမ်းတဲ့သဘောရောက်ပြီးတော့ဖြစ်တဲ့ယုံနာနေကနေပြီးလွတ်မြောက်သွားတဲ့သဘောရှိတာကတော့ဒါကတော့သူကအပြီးတာမဟုတ်သေးဘူးနောက်ဆုံးအရာတဖို့ကျလွတ်မြောက်သောအာကုပ္ပါမပြတ်နိုင်ဘူးတဲ့သောတာပတိဖို့လည်းလွန်မြောက်တာသူလည်းပဲပြည့်တော့မပြည့်ပါဘူးဒါပေမဲ့အပြီးသားမဟုတ်သေးတာတခုပါပဲအပြီးသားကတော့အားတစ်ခုကြတော့အပြီးသားတခါတည်းလွန်မြောက်သွား အကုပ္ပမေဟုမို့ရမန္တိမာဇာတိအယံဇာတိဒီဖြစ်ချင်းဤဘဝတွေအန္တိမာအဆုံးဆုံးပဲနောက်ဆုံးပဲအခုပြီးခဲ့တဲ့သောရဏမင်းကြီးမေရမာယာတို့ကိုသွဲမိပြီးပြိတိတည်ပြီးတော့ဘဝတည်ဖြစ်လာတာလေနောက်ဆုံးပဲနောက်တစ်ခါဖြစ်ကြမရှိတော့ရမန္တိမာဇာတိနာတိဒါနိကုဏဘောဣဒာနိခုကကာလနဲ့ကုဏဘောတဖန်ရှိရဘဝတွေနာတိမရှိတော့ဘူး ဒီကနောက်ဆုံးပြိဋိဘာဆန်သွားတဲ့နောက်အဲဒီမှာဘဝတည်းဖြစ်ပြန်ပြီးတော့ဘူးအဲဒါနဲ့ဆိုရကဓမ္မစကြာတရားကိုဟောပါတယ်အခုဒီအချင်းချုပ်ပေါ်တယ်ဟောတယ်၆ဟောနေပြီးမှမဟုတ်အဲဒီမှာဓမ္မစကြာတရားဟောလိုက်တော့တရားနာပရိသတ်ကဟိုတုန်းကလူသားကတော့ဒီသွေးကြီး၅ဦးပဲရှိပါတယ်နတ်တိပြမာတွေကတော့မရင်မတွက်အောင်မြတ်စွာဘုရား တရားဟောမှာစောင့်ကြည့်နေကြတာကိုဒီမှာတရားနာခြင်းတဲ့ပုဂ္ဂိုလ်တွေကမြမာတွေကလည်းပဲတရားနာဖို့စောင့်ကြည့်နတ်တွေကလည်းစောင့်ကြည့်နေတယ်မြတ်စွာဘုရားတရားဟောသွားနေတာတော့သူတို့သိတယ်မှာနေတယ်လို့အောင်းမိပါလေဥမတရားကနာကျင်လာပြီအဲဒီတော့မြတ်စွာဘုရားတရားဟောမလို့ရောက်သူတို့နတ်တွေကလည်းရောက်လာပြိတ္တတွေနတ်ပြိတ္တတွေပြင်းလာပါမယ်ဒီဆိုရင်ငါဦးတွေကတော့မြင်မှာမဟုတ်ပါဘူးသူကတော့သူကသာတရားတို့မရှိသေးဘူးမြင်မှာမဟုတ်မြတ်စွာဘုရားကတော့မြင်ပါတယ် အဲဒဇိုင်း၅ခုကိုမှုထားပြီးတော့ဒဇိုင်း၅ခုအရင်ကပြုပြီးတော့နမစကြတရားမြတ်စွာဘုရားဟောတော်မူသည်အဲဒီတော့ဟောတော်မူတဲ့အခါမှာဒဇိုင်း၅ခုလည်းအရှင်ကုန်းနေညတော့တရားထုကိုရဓမ္မစက်ကိုဥရပါရီတရားမျက်စိဖြစ်တယ်တရားမျက်စိဖြစ်ဥရဇံဝိတမအငြိအကျေးခြင်းနဲ့ အငြိအကျေးမြူအငြိအကျေးကင်းတဲ့တရားမျက်စိဖြစ်ပေါ်တယ်ဘယ်နဲ့ဖြစ်တုံးဆိုတော့သံတင်ရှိသမှုရိယဓမ္မသဗ္ဗတံနိရောဓဓမ္မတိယံကိဉ္စိသမှုရိယဓမ္မသမှုရိယဓမ္မဖြစ်ခြင်းသဘောရှိရောယံကိဉ္စိအလုံးစုံသောတရားဤအတ္တိရှိသဗ္ဗံတံထိုအလုံးစုံသောတရားဟုလည်းများသည်နိရောဓဓမ္မချုပ်ခြင်းသဘောရှိဣတိဤတို့ ဓမ္မစကုံတရားမျက်စိသောတာပတ္တိမေဉာဏ်နဲ့ဘုရားဘာတွေဖြစ်တယ်ကြီးရှင်ကုန်းဉာဏ်မှာတရားမျက်စိဖြစ်ပုံသောတာပတ္တိမေဖြစ်ပုံစိတ်တတ်တဲ့သဘောတွေဟူတယ်များချုပ်ငင်းချင်းသဘောရှိတာပဲအဲဒီလိုတွေ့မြင်သွားတယ်အခုဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေမှာဝိပဿနာဉာဏ်ရှင်းတဲ့ခါကာလကြတော့လေဒီတိုင်းမှာပဲတရားမျက်စိကဒီလိုဖြစ်ရတာဖြစ်တဲ့တရားတွေဟူတယ်များအကုန်လုံးချုပ်ငင်းတဲ့သဘောတွေ့သွားတော့ ဖြစ်တဲ့တရားတွေဟူတယ်မြတ်ချုပ်ငင်းခြင်းသဘောရှိတယ်ဆိုတာဒီလိုသိရတာဖြစ်တာဟူတယ်မြတ်ချုပ်ငင်းတာကြီးတယ်အချုပ်ငင်းတာမရှိဖြစ်ရင်ဖြစ်ဖြစ်ရင်ဖြစ်တာကြီးတယ်အဲဒါကိုသိရတယ်အဲဒီသောတာပတိမဉ္ဇဉ်ဖြစ်တယ်ညမာတွေကတော့18ကလေးတဲ့ကလေးဆိုတာ10တန်းရှိပါတယ်။ပန်းပေါင်း10ခုကိုတကလေးခေါ်တယ်အခုတော့ကလေးမပြောကြဘူးဒီမှာပန်းနေတယ်ပြောကြပြီ10တန်းပဲ။ ဆယ်သန်းကတကလေးပဲအဲဒါဆက်ရှိကလေးဆိုတော့ပါမောင်180ပေါ့ပါမောင်180ပြမာရီတရားတို့ကိုရကြတယ်တဲ့ဒါတွေကတချို့ကလည်းယဟနာတွေဖြစ်တာနေပါလိမ့်မယ်ဗျာချို့လည်းအနာဂံချို့လည်းသရံချို့လည်းသောတာပန်ဖြစ်ပါလိမ့်မယ်နတ်တွေကတော့မရင်မတွက်နိုင်အောင်များစွာပဲတဲ့ဂရေနဲ့ကိုဖွဲ့ပြီးမရင်နိုင်ဘူးအများကြီးပဲသူတောင်းဝင်ကြတယ် ရှိရှိသောဘုရားလက်တည်းကတရားဥနာပြီးတော့ကျူတောင်းဝင်ရပါလို့ဆူတောင်းလာတဲ့ပုဂ္ဂိုလ်တွေအဲဒီရင်ကိုယ်နဲ့ညမှုရှိတဲ့ပုဂ္ဂိုလ်တွေနဲ့တော့တစ်စိတ်ငါးဦးနဲ့တကွခြေဥစွာတရားဥနာပြီးတော့ကျူတောင်းဝင်ကြတာတရားဥနာတဲ့ပုဂ္ဂိုလ်တွေပဲအဲ့ဒါအဲဒီတော့ခြေဥစွာဓမ္မစကြာတရားဟောလို့တရားဥနာပြီးတော့ကျူတောင်းဝင်ကြတဲ့ ဇမားတွေနတ်တွေမြတ်စွာဘုရားကြီးပတ်ဝန်းကျင်အများကြီးနေမှာပေါ့သူကဆက်ကြည့်ကြတယ်။တန်ပေါင်း180ဆိုတော့အများကြီးပဲဇမားတွေနတ်တရားမမြင်မတွေ့နိုင်ဆိုအများကြီးအဲဒီတော့ဆရာနာနတ်ဇမားပြိဋ္ဌာတွေနဲ့ဇွဲ9ဦးနဲ့မြတ်စွာဘုရားတရားဟောနေဖို့သာသနာတော်ဣစ္စတည်တော်မူမြတ်စွာဘုရားတရားဟောတော်မူဘုရားတရားဟောတော်လဲအဲတရားဟောပလင်ကတော့ဇွဲကြီးတွေသူတို့ မှရှိတဲ့တော်သင်းရောခင်းလေးနေမှာပါပဲအခုကာလတော့ခန်းခန်းနာနာတွေဟုတ်မှာတော့မဟုတ်ဘူးသူကอืมဒီအခင်းဖြစ်ခြင်းနဲ့ပြင့်မယ်အဲဒီမှာတရားဟောနေဖို့အဲဒါအာရုံပြုပြီးတော့ပူဇော်ရမယ်သိကြကောင်းတယ်သိကြညိုကြကောင်းတယ်လုံရတော့ 2500ကျော်ပဲဆိုတော့အမှန်2500ကျော်ဆိုတော့ကနအသေးစိတ်တွေလိုက်ရင်မလားရှင်းနေ2518ခုကပြိဋိဘံစာကြည့်တဲ့နောက်ရှိက45နှစ်ထက်ဆိုလို့ရှိရင်အဲ50 62ခု2562နှစ်ကကြာပါပြီအဲဒီတရားဟောတာမှကြားနေသူငယ်တော့2500ကျော်ကာလကဣဇိုင်း5ခုအမှုပြုပြီးတော့မရေမတွက်နိုင်တော့နားပြမာတွေအား ဓမ္မစကြာတရားဟောတော်မူတဲ့မြတ်စွာဘုရားဟောတော်မူနေကိုအာရုံပြုပြီးတော့ညိုရမယ်ပူဇော်ရမယ်လွန်ခဲ့သောနှစ်ပေါင်း1500ကျော်ကာလကအာရဏတိမျိုးအနီးအာရဏတိမျိုးအနီးမိဂရာဝံတော်၌ သစ္စာကြီးငါဦးသမုရှိတော်မရေမတွက်နိုင်တော်နာပြမပရိသအားဓမ္မစကြာတရားတော်များကိုဟောကြားတော်မူသောမြတ်စွာဘုရားကိုဤတော်တော်သည်ရိုးရင်းမြန်တော် Oh, yeah. ၏မြတ်စွာဘုရားသုံးနိုင်တယ်ရှိသွားဘုန်းကြီးဒီမှန်ထားတဲ့အချိန်တော့ကုန်းသွားပြီအဲဓမ္မစကြာတရားဟောတော့ရှင်ကုန်းနေညတရားတို့ရတယ်တရားတို့ရတဲ့ခါကာလကျတော့ရှင်ကုန်းနေညကတော့မြတ်စွာဘုရားကိုကောင်းကောင်းသိသွားတယ်ပေါ့လေဓမ္မပတ္တတော်မပတ္တိ ဓမ္မတရားကိုပတ္တန်တော်မြင်သောပုဂ္ဂိုလ်ဒီမှာငါဘုရားကိုပတ်တည်ခြင်းသောသောဘင်းကလည်းသိငါဟုတ်ကဘုရားမှမတည်သေးဘူးဘုရားကအရဟံဘိက္ခဝေတတရတောသမ္မာသမ္မူရစရခြင်းဒီကတဲ့တဲ့ကိုပြောတာအရဟံဖြစ်လာပြီသတ္ထဂတဘုရားဖြစ်လာပြီသမ္မာသမ္မူရဘုရားဖြစ်လာပြီအဲမတ္တအဓိကတအမြဲတမ်းပါကြငါသိလာပြီဒီလိုဖြစ်တဲ့တေရိုးပြောတာပဲ ဒါပေမဲ့သူတို့မယုံဘူးသူကဘာဖြစ်လို့မယုံတော့တရားမသိသေးတော့ဘောသူတို့ကတရားမှမသိသေးပဲတရားမသိသေးတော့မယုံဘူးမယုံလို့မြတ်စွာဘုရားသူတားနေကြတာဟိုမှာဒုက္ခရစီအချင်းချင်းလာတော့မှတရားလို့မရပဲနဲ့အခုသာသာတောက်တော့နဲ့တော်ထမ်းကထွက်နေမှတရားလို့ရလာတယ်ဆိုတာမပြနိုင်ဘူးဆိုပြီးတော့ခံွက်ကြတာစတယ်မှာဒါဘုရားမမြင်သေးလို့ ညာနဲ့မမြင်တော့မျက်စိနဲ့တော့မြင်သားပေါ့မျက်စိနဲ့တော့သူတို့တွေ့နေတာအရေးကြီးတာညာနဲ့မြင်ဖို့အရေးကြီးတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပဲတရားထုတ်မရောက်သေးမချင်းဘုရားကို ကောင်းမမြင်သေးဘူးအဲနည်းနည်းယုံနာအနိစ္စဒုက္ခအနတ္တအကြောင်းနည်းနည်းတွေ့ရခြင်းနည်းနည်းမြင်လာပြီအဲနောက်ဆုံးယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်တွေ့သွားပြီဆိုရင်အဲဒါကောင်းကောင်းမြင်တာပဲဘုရားကောင်းကောင်းမြင်ပြီဘုရားကောင်းကောင်းမြင်တော့ဘုရားကြည်ညိုမှုကမပြတ်တော့အဲဒီစိတ်ငါတို့က အရှင်ကိုယ်နဲ့ညလည်းဘုရားကိုသူကောင်းမှမြင်ပြီးတော့ဘုရားဖြစ်မယ်ဆိုတာအဲဒါတရားပြခိုင်ခိုင်မင်းဖြစ်လာတဲ့အတွက်တဲ့လဘေယဟံဘာနေဘဂဝါတော်တန်တိကေပါပိသံလဘေယံဥပသံမရံသစ္စာတရားထာမှာတတိခံပြီးယဟန်ဖြစ်တောင်းပါနဲ့ဘာနေမြတ်စွာဘုရားဘဂဝါတော်တန်တိကေမြတ်စွာဘုရား၏ယထာနာယ ဝေဇံရှင်ဖြစ်ကိုလေဝိယံကြလိုပါဥပါသမရညာဖြစ်ကိုလေဝိယံကြလိုပါပြီရှင်ဘုရားလို့တောင်းပါတောင်းပါတယ်မြတ်စွာဘုရားအေဟိဘိက္ခုခေါ်ပြီးတော့ရဟန်းပြုပေးတယ်အေဟိဘိက္ခုဘိက္ခုရဟန်းအေဟိလာခဲ့အာဘုရားသာသနာလာခဲ့သွားခါတော့ဓမ္မတရားတော်ကောင်းစွာဟောထားပြီသရဗြဟ္မစိတ်ရံညာသောခြင်းကိုရှင်းလဲပြီးတော့ဘာအတွက်တုံးသမ္မာဒုက္ခတာအတ္တကရိယာယအဲနိလမှန်စွာ ဆင်းရဲဒုက္ခအဆုံးကိုပြုဖို့ဆင်းရဲဒုက္ခကိုယ်အောင်ကျင့်မှုရလာပြီးတော့ကျင့်လဲတဲ့မြတ်စွာဘုရားအဲဒီလေးကိုခေါ်လိုက်တော့တကောဖြင့်ကြီးရဲ့သင်္ကန်းတွေတပိတ်တွေတခါလဲဂျုံပြီးသားလွယ်ပြီးသားတခါလဲရှင်းပြီးတော့သမင်နေပါတယ်ခေါင်းနဲ့ပဲရသေးတယ်ဆိုတော့အစားကသမင်နေရှိကောင်းရှိပါလိမ့်မယ်သူကအဲရှိကောင်းရှိပါလိမ့်မယ်အဲ့ဒါတွေလည်းခေါင်းနေလည်းပဲဒီပြီးသားဖြစ်သွားတယ်တဲ့ အဲသင်္ကန်းတွေလည်းပဲယုံပြီးသားဖြစ်ဟိုဟာ60ရာပြီးတော့မထေကြီးများခဲ့တော့တဲ့ပါတာရိကကြီးညိုဝယ်ကုန်နဲ့ပြည့်စုံတဲ့ဉာဏ်တော်များဖြစ်သွားပြီအဲ့ဒါရှင်ကုန်းညခြေဥစွာသာသနာပေါ်ဝင်ယဟန်ပြုယဟန်ဖြစ်လာတော့မြတ်စွာဘုရားဤသာသနာမှာအဲ့ဒီတော့ကယဟန်တပါးပဲဖြစ်အဲကြံတဲ့ဝါပဗာရိယမဟာနာအရဇိဆိုတဲ့ပုဂ္ဂိုလ်တွေကတော့သူတို့ကတော့ တရားတို့မရသေးတော့ရဟန်းချင်းမတောင်းပန်သေးဘူးဟာနှစ်နှစ်ချက်ချက်မယုံကြည်သေးတယ်လို့ဖြစ်နေတာပေါ့လေဒါပေမဲ့တရားတော်အထုတ်ကြပါလေအဲတရားထုတ်လို့နောက်ရက်တွေကျမှသူတို့အစဉ်တိုင်းသောတာပန်ဖြစ်ကြတယ်တရားအထုတ်ရတယ်နှစ်ရက်အထုတ်ရတယ်သုံးရက်လေးရက်အထုတ်ရတယ်လေးပါအစဉ်တိုင်းပဲအဲဝါပါကတရားအထုတ်ရတယ်ပါရိယာကနှစ်ရက်မဟာနာက3ရက်အတ္တိက4ရက်အထုတ်မှအစဉ်တိုင်းသောတာပန်ဖြစ်တယ်အဲဒါ အထူးတတိပြုရတယ်ခင်ဗျာကုံသွားပါပြီဒီကတရားကျိုးကလည်းကုံနေတရားသိနေကြအောင်တော့နောက်ရက်ကြမှာဆက်ပြီးတော့ဟောရမယ်နောက်လာပြင်မှာတော်တယ်လာပြင်မှာဟောရမယ်ဝါဆိုသားတော့မရောက်သေးဘူးကဝါဆိုမဲ့နေတာအဲဒီညတရားဟောပြီးတော့နောက်နေ့ဝါဆိုတဲ့နေ့ပဲဝါတော့ဒီမှာကြောက်လာပါရဲ့ဓမ္မဝါမိဂဒအဓမ္မဝါမိဂဒဝံတော်မှာဝါဆိုတော်မူသည်ဆိုရင်ရောက်လာပါမှတ်သားကြတယ်မှကောင်းပါလား ဆိုရင်ကလေးမျှဝေပြီးတော့တရားသိညတယ်ယနေ့ဖို့၌ကျွန်ုပ်တို့ဥစုပွားများအာထုတ်အပ်သောသာနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတိတော် ဒီကောင်းမှုကောင်း၏ဘုရားကကိုမိဖတို့အားညပေးဝေပါကုန်၏ဆွေမျိုးတို့အားညပေးဝေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းအားညပေးဝေပါကုန်၏အလုံးစုံသော အပေါင်းတို့အားမြတ်ပေးဝေပါကောင်း၏လုံးစုံသောတဝါတို့သည်မြတ်ရကြ၏စိတ်နှပြသမကြပါစေမြတ်